နောက်နောက်တရက်တရက်လောက်ဖြစ်ဖြစ်လေ့ကျင့်ပြီးတော့မှနောက်တရက်မှာဒုတိယဇန်နောက်တရက်တတိယဇန်နောက်တရက်သုတ္တဇန်အထိကုလို့ရအဲဒီလိုကုလို့ရှုနိုင်တဲ့ပုဂ္ဂိုလ်ကဒီအဖြူကတိုင်းမှာသုတ္တဇန်လောက်အထိပေါက်ပြီဆိုရင်ဉာဏ်နေတဲ့ကတိုင်းတွေကိုရှုကျင်လည်းလွယ်ပါတယ်ဥမာသဘင်လုံးလိုညိုနေတဲ့ကုဋ္ဌာကကိုရှေ့ကယောဂီတယောက်ရဲ့ကုဋ္ဌာကကိုကြည့်ပြီးတော့အမျိုးရောင်ကတိုင်းရှုပုံစံတူပဲရသုတ္တဇန်အထိပေါက်နိုင်ရင်ငယ်တို့လိုဝါနေတဲ့ကုဋ္ဌာကတစ်ခု အာယုံယူပြီးတော့ဝါယုံကတိုင်းရှုသရုဒ္ဒသံသမာဓိအထိပေါက်နိုင်တယ်။စဉ်းစားကြည့်တယ်ဒီကကြီးဒီခြင်းဟာရွှေရှာဆက်စုပ်ဖွယ်မကောင်းဘူးဟာ။ဒါပြင်းနဲ့ရွှေရှာဆက်စုပ်ဖွယ်ကောင်းနေတဲ့ဒီခန္ဓာအိမ်ထဲကနေဘာဝနာဆိုတဲ့အနှစ်ကိုထုတ်ယူတတ်မယ်ဆိုရင်သရုဒ္ဒသံသမာဓိအထိမရနိုင်ဘူးလား။ရနိုင်တယ်နှလုံးသွင်းအပေါ်မှာမူတည်တာပဲ။ဘုရားရှင်ပြထားတဲ့ဤစနစ်တွေပါကုသိုလ်ရမယ်ဆိုရင်ဘယ်နေရာမှာမဆိုကုသိုလ်ရနိုင်တဲ့လုပ်ငန်းခွင်တွေအများကြီးရှိနေတယ်။နှလုံးအင်းအတွင်း ရှေ့ကယောဂီတယောက်ရဲ့နှလုံးအင်အတွင်းကိုဖတ်ဆိုင်ကြည့်တယ်။နီးရနေတဲ့သွေးလေးကိုတွေ့တယ်။ဒီနီးရနေတဲ့သွေးကိုအာယူပြီးတော့အနီရောင်ကတိုင်းကိုရှုပုံစံတူပဲအဖြူလို့နော်။သုတ္တကံကမာရီအထိပေါက်နိုင်တယ်။ပြီးတော့အဖြူကတိုင်းအမျိုးကတိုင်းအဝါရောင်ကတိုင်းအနီကတိုင်းကတိုင်း၄မျိုးရှိတယ်။အဲဒီကတိုင်း၄မျိုးကိုကြကြနနရှုတတ်တဲ့ပုဂ္ဂိုလ်က ကျန်နေတဲ့ပထဝီကတိုင်းအဘောကတိုင်းတေဇောကတိုင်းဝါယောကတိုင်းအာလောကကတိုင်းအာဂတကတိုင်းဆိုတဲ့ကျန်နေတဲ့ကတိုင်း6ပါးကိုဆက်ရှုလို့လည်းကိုယ်နဲ့သရုပ်တော်ဆံဓမ္မတိအထိပေါက်ပါတယ်မြေကြီးလေးကိုဆက်တချို့ယောဂီတွေကမြေကြီးမှာဒုက္ခလေးနဲ့ချစ်ပြီးအဝိုင်းလေးတစ်ခုလုံးလိုက်တယ်မြေကြီးကိုနည်းနည်းညီအောင်လက်ကလေးနဲ့တန့်လိုက်ဒီမြေကြီးလေးကိုနမိတ်စိုက်ပြီးယူလိုက်ရင်နမိတ်ဝန်းကပေါ်လာတတ်တယ်မပေါ်ဘူးဆိုရင်အဲ့ဒီနေရာမှာမိမိရရှိထားတဲ့သံသမာဓိကိုပြန်ထူထောင်ရထူထောင်ပြီးဒီညီဝင်းဝိုင်းလေးကိုလှမ်းကြည့်လိုက်တာနဲ့ဒီမှာကတိုင်းဝန်းပေါ်လာတာ ဒီကတိုင်းဝန်းကအာယုံယူပြီးတော့ခုနကကမာတိထူထောင်ပြီးတော့ဖြန့်ကျက်ပြီးရှုလိုက်ရင်သူလည်းသရုတ်ထကမာတိအရှိဟုတ်အိမ်မှာရှိနေတဲ့ရေအင်းုံလေးတွေဆိုတော့ရေအင်းုံထဲမှာရေလေးကရှိနေအင်းုံကအမှညိုခြင်းညိုမယ်ဝါခြင်းဝါမယ်ပြဿနာတော့ရှိတယ်အဲဒါကြောင့်ဘုန်းကြီးတို့မြန်မာနိုင်ငံမှာသုံးတဲ့စစ်အင်လုံးမျိုးကတော့ပုကောင်းအဲ့အင်လုံးထဲမှာရေထက်တာရေလေးညင်အောင်ထားလိုက်အဲ့ရေလေးကိုအမ်းပြီးဆက်ကြည့်တာနဲ့ ဒီမှာရေကတိုင်းကိုဟောလာသရုဒ္ဓကံသမားတွေအဖြစ်ရှိကြရဒီမှာဒီရေတွေရှိရှိတာနှလုံးသွင်းမှန်တတ်ရင်ဒီရေကမိမိကိုသရုဒ္ဓကံသမားတွေရောကိုယ်ဆောင်ပေးနိုင်ပါတယ်ဒါနှလုံးသွင်းမှဤကောင်းလမ်းကောင်းဖြစ်တယ်နော်နေရာတကာမှာမြေကြီးရှိတယ်ဘယ်မြေကြီးတွေ့လဲတွေ့လဲကိုကရှုတတ်မယ်ဆိုရင်သရုဒ္ဓကံသမားတွေမရဘူးလားရနိုင်ရဲ့ဒါသို့တော့အနီရောင်နီးကြီးကြီးမြေရောင်ကတော့ပုံကောင်းအတကရကတော့ဒီနီးကြီးကြီးရှိတဲ့မြေကို အသုံးပြုပါဆိုပြီးတော့ဒီလိုသတ်မှတ်ထားတယ်အခက်အခဲရှိခဲ့ရင်တော့ဘုန်းကြီးတို့ကမြေကိုဇလုံးတစ်ခုတည်းဖြစ်ဖြစ်ထက်ဝန်းဝိုင်းရှိတဲ့ဇလုံးထက်ပြီးတော့ဒီမြေကိုနယ်ပြီးတော့ရေလေးနဲ့အသာလေးချောအောင်ပုတ်လိုက်ပုတ်ပြီးဒီဝန်းဝိုင်းကိုကြည့်ကြည့်ပြရနော်အဲဒီတော့မြေကတိုင်းရေကတိုင်းမိကတိုင်းမိကတိုင်းကအိမ်မှာထမင်းချက်နေတာဒီမှာတော့ထင်းတယ်မဟုတ်တော့နည်းနည်းတော့ခက်ချင်ခက်မယ်ဒါပေမဲ့အဲ့မိကိုနီးရနေတဲ့မိကိုအောက်ကထင်းတယ်မကြည့်နဲ့အပေါ်ကမီးညွန့်လဲ ဒီကိုညွန့်လည်းမကြည့်နဲ့အလဲကောင်ညီရနေတဲ့မိလေးကိုဖမ်းပြီးစိုက်လိုက်ရင်ဒီသောကတိုင်းရှုလို့ရတယ်သရုတ်တဇံသမာဓိအရှိပေါ့သမင်းချက်ရင်းနေကြတယ်ဒီသရုတ်တဇံသမာဓိကိုရှုလို့မရနိုင်ဘူးလားရနိုင်ရဲ့ဒါဘုရားရှင်ပေးထားတဲ့ဤစနစ်ကလေးတွေနော်ဝါယောကတိုင်းကတော့ယောဂီတို့ခံများများမှသင်ရတာနည်းနည်းလေးတော့ခက်တယ်ခက်ပေမဲ့လို့ရှင်းရှင်းကတိုင်းကြီးရဲ့တမာတိကိုထူထောင်ပြည့်တဲ့အခါမှာ အထူးသဖြင့်တော့အာနာအဖြူအောင်ကတိုင်းနဲ့တော့ရောထွေးတတ်လို့အဖြူအောင်ကတိုင်းကိုတော့တမာရီမထူထောင်နဲ့တခြားကတိုင်းနဲ့တမာရီထူထောင်လိုက်ပါထူထောင်ပြီးတဲ့အချိန်ကမှသုရဒ္ဓဆံမထားတဲ့အချိန်ကမှသစ်ပင်မှာတွန်းနေသစ်ပင်တွေကိုလေတိုက်လို့လှုပ်နေတဲ့မြာကိုဖမ်းပြီးတော့သစ်ပင်ကိုမကြည့်ပဲသစ်ပင်ကိုတွန်းနေတွန်းနေတဲ့လေကိုအစီခိုင်းလိုက်အဲ့ဒီလေကိုတချို့ကရှုလို့ညပ်ပါတယ်တချို့ကျတော့အခက်အခဲဖြစ်ခဲ့ဒီလိုဗရင်ဘောက်နားမှာတွားထိုင်ပြီးဗရင်ဘောက်ကနေမိမိရဲ့ မျက်နှာကိုလာပြီးတွန်းနေတွန်းနေတဲ့လေကိုအရှုခိုင်းရအဲ့ဒီလေရဲ့တွန်းကန်နေတဲ့သဘောကိုတော့သွားမကြည့်နဲ့တွန်းကန်တဲ့သဘောကိုသွားကြည့်လိုက်ရင်တော့ပြဿနာတော်တော်လေးများတယ်နော်အဲ့ဒီတော့အဲ့ဒီလေကိုကြည့်လိုက်တဲ့အခါမှာခေါင်းဆုံးကတော့ဘုန်းကြီးတို့နွားလုံးကိုခြုံလိုက်တဲ့အချိန်ကမှတက်လာတဲ့မိကိုရုံလို့အဲ့ဒီပုံစံမျိုးလေးစမြင်တတ်ပါတယ်။ဘာဖြစ်လို့လဲ။လေဟာလည်းယုတ်ကလတရဲ့အပေါင်းစုပဲ။ဒါပြင်လည်းအလွတ်အလွန်တိမ်မွေ့။တိမ်မွေ့ပြီနဲ့တမာတိကအကောင်းတာဒီကလတရဲ့အယောင်ကို မှတ်တွေ့နိုင်ပါတယ်နော်အဲတွေ့လိုက်တဲ့အခါမိကုံညွန့်လိုလိုအယောင်မျိုးတွေ့လိုက်ပြီလို့ရင်သူကအလွန်ပါတဲ့နိုင်လွန်နဲ့နည်းနည်းဆင်းတယ်အလွန်ပါနေတဲ့နိုင်လွန်ရဲ့မိကုံညွန့်အယောင်ရှိတဲ့နိုင်လွန်ရဲ့အယောင်နဲ့တော်တော်လေးဆင်းတော့ခပ်ပါးပါးလေးတွေ့တွေ့တယ်တွေ့လိုက်တဲ့အခါမှာဒီလေမသမารီကိုဆက်ပြီးခြေထောင်လိုက်ရင်မကြခင်ကတိုင်းဝန်းဖြစ်ပြီးတော့ဒီကတိုင်းဝန်းကိုအရဆင်းနေတာဖြတ်လိုက်ရင်လေသုရဒ္ဒဆံသမารီအကြည့်ပေါ့အောင်ရှုလို့ရပါတယ် နောက်တစ်ခုကတော့ဘုန်းကြီးတို့အလုံးကခတိုင်းဆံကတော့တော်တော်ကြီးကိုများတယ်ခုလိုအလင်းရောင်တစ်ခုပေါ့ဒါလေးကိုအဝိုင်းလေးဖြစ်အောင်လုပ်ပြီးတော့စိုက်ကြည့်လိုက်တာ ਨੇ တော့အလင်းရောင်အလုံးကခတိုင်းကပေါ်လာပါတယ်နော်ဒီခတိုင်းကပေါ်လာတဲ့ဒီခတိုင်းကမှတမာရီကိုထူထောင်ဖြန့်ကျက်ပြီးတော့ရှုလိုက်မယ်ဆိုရင်တမာရီကိုထူထောင်နိုင်မယ်ဆိုရင်သုဒ္ဓဆံတမာရီအထိပေါက်မယ်နေရာတကာမှာရှိပါတယ်နော်နောက်တစ်ခုကတော့ဘုန်းကြီးတို့အာဂတကတိုင်းဒီအာဂတကတိုင်းကတော့ များသောအားဖြင့်တော့ဒီညမှာဇလုံးဘုတ်ကသူတို့တန်ဖိုးရှိဘုန်းကြီးကတော့ဇလုံးဘုတ်ကလေးတစ်ခုဓမ္မယုံနာမှာချထားတယ်အဲ့ဒီအပေါက်ကလေးဒီဘက်ကောင်းကင်ဘက်လှက်ပြီးထားလိုက်အပေါက်ကဟွန်ဝိုင်းလေးကိုကြည့်ရတယ်အဲ့ဒါမှမရှိရင်တော့ဘုန်းကြီးတို့အသုံးပြုနေကြတပိတ်ချီပဲတပိတ်ချီလေးကိုကောင်းကင်ဘက်မြောက်ပြီးတော့ဒီအဝန်းဝိုင်းထဲမှာရှိနေတဲ့အာကတာလေးကိုအကြည့်ခိုင်းတယ်ဟိုဘက်ကိုထိုးမကြည့်နဲ့သို့တော့မြောက်လိုက်တဲ့အခါမှာဟိုဘက်မှာသစ်ပင်တွေရှိနေသစ်ပင်ရိပ်ကငါပေါ်တတ်တယ် ဒီဘက်ကနိုင်ငံကြီးရှိနေနိုင်ငံကလာပေါ်တတ်တော့ပြပင်ရင်လည်းမရှိဘူးအရာဝတ္ထုဘာမှမရှိတဲ့ကောင်းကင်ပဲအဲဒီကောင်းကင်မှာလည်းမိုးတိမ်နေရှိနေမိုးတိမ်နေလာပေါ်တတ်မိုးတိမ်လည်းမရှိတဲ့ကြည်လင်နေတဲ့ကောင်းကင်ဘက်ကိုလှည့်ပြီးတော့ဒီအဝန်းအဝိုင်းလေးအတွင်းကိုပဲကြည့်ခိုင်းတယ်ကိုယ်ကထိုးမကြည့်အဲဒီလိုကြည့်လိုက်ရင်လည်းသူကအာဂတကတိုင်းဝန်းလေးကပေါ်လာပါတယ်ဒါရှေ့ရှေ့တမာတိတွေရဲ့အစွမ်းအားကြောင့်အဲဒီလိုကတိုင်းဝန်းပေါ်လာတဲ့ပုဂ္ဂိုလ်ကဒီကလိုင်းကို အခြေတည်ပြီးတော့တမာတိကိုဆက်လက်ထူထောင်လိုက်လို့ကတန်းယုံကိုဖြန့်ကျက်နိုင်ခဲ့မယ်အရစင်မျက်နှာအထိဖြန့်ကျက်နိုင်ခဲ့ရင်သူလည်းသရုတ်တံကတမာတိအထိပေါက်ပါတယ်နော်။ပေါင်းလိုက်တော့ကတန်း10ပါးပဲ။ဒီကတန်း10ပါးမှာသရုတ်တံကတမာတိပေါက်အောင်စနစ်တကျရှုနိုင်တဲ့ယောဂီဖြစ်ခဲ့ရင်ဒီတို့အတာကုတဲ့လာတကုမှာပေါ့မုရှိဝါဘန်းတွေဒီပင်လုံးဝါနေတယ်။လမ်းပြီးဖန်းဆက်လိုက်တာနဲ့အကုန်လုံးအဝါရောင်ကတိုင်းဝန်းဖြစ်သွားတယ် နိဗ္ဗာန်လေးတစ်ပွင့်ဖြစ်လန့်ဆက်လိုက်တာနဲ့အနိယောင်ကတိုင်းဝဖြစ်သွားတာ။နာယံတစ်ခုတွေ့တယ်ဖြူနေတယ်။လန့်ဆက်လိုက်တာနဲ့အဖြူကတိုင်းဝဖြစ်သွားတယ်။ဘယ်အရာဝတ္ထုကိုမဆိုတွေ့တိုင်းတွေ့တိုင်းမိမိကနှလုံးသွင်းမှန်လို့ရှုပွားတတ်ရင်ဒီသုဒ္ဓဆန္ဒမာရိကလွယ်လွယ်လေးနဲ့ရတယ်။ဘယ်နဲ့တော့ဒကာကြီးတွေတမွေးကြီးမကောင်းဘူးလား။လေ့ကျင့်ဖို့သိကောင်းတယ်ဒါဘုရားရှင်ပြထားတဲ့ဤစနစ်ကောင်းလေးတွေမိမိရဲ့စိတ်ဓာတ်ကိုမြင့်တင်ပေးတာပါ။ ဒီဒီသသမာဓိတွေကတချို့ကဘာပြောလဲရှိတယ်တန်ခါသိရှိတာဇံကိုတပြည့်တော့အမထုတ်ခြင်းတချို့ကဒီလိုပြောတယ်မရှိပါဘူးကိုကရှိခြင်းမှရှိတယ်ခုရှင်သာရိပုတ္တရာရှိလားရှင်မမောကလန်တို့ရှိလားမရှိဘူးမြတ်စွာဘုရားမရှိပါဘူးကိုကရှိတာကိုရှိခြင်းလို့ရှိနေတာကိုကမရှိခြင်း မရှိပါဘူးအရတ္တဘုံပေါက်အောင်ကကိုယ်ကရှိပါဒါဘုရားရှင်ပေးတာကဘုရားရှင်ကဝိပဿနာရဲ့အခြေပါဒကအဖြစ်နဲ့တမာတိထူထောင်ဖို့သာပေးထားတာပါနော်ဒီသံတမာတိတွေကိုအော်မြင်မြင်အထုတ်နိုင်တဲ့ကတိုင်းစေဘာလုံးကိုအထုတ်နိုင်တဲ့ပုဂ္ဂိုလ်ကအရုပဇန်ကိုကူးရင်ရတယ်အရုပဇန်ရှုကျင်တဲ့ပုဂ္ဂိုလ်ကဒီကတိုင်းကနေသွားမှရှုလို့ရတယ်အာနာပါနကနေအရုပဇန်သွားလည်းမရနိုင်ဘူးခုနောက်ဆုံးဘုန်းကြီးပြောတဲ့အတ္တလကတိုင်းဆိုကြတော့ ဒီအာကာသကတိုင်းကနေအရုပဇံသွားလဲမရနိုင်ဘူးဘာဖြစ်လို့လဲအရုပဇံရဲ့နံပါတ်1ဇံကအာကာသနိစ္စယရဏဇံသူကလည်းအာကာသပဲဒီဘက်ကလည်းအာကာသကနေအာကာသသွားတော့ထမင်းကိုထမင်းနဲ့မြုပ်စားတော့ဖြစ်တယ်ဘာမှမထူမရဘူးကျန်နေတဲ့ကတိုင်းကိုးပါးတဲ့ကဘယ်ကတိုင်းနဲ့ကပဲဖြစ်ဖြစ်အရုပဇံကိုခုခုလို့ရတယ်ယောဂီတော်များများကိုတော့ဘုန်းကြီးဒီအရုပဇံနေလဲသင်ပေးနေပါတယ်သူတို့ကမေးကြည့်တယ်များသောအားဖြင့် ခုမလေးရှားမှာပဲဆိုကြပါစို့ယောဂီတွေတော်ခမည်းများဘုန်းကြီးအလိုင်းစတဲ့အနေနဲ့မိမကြည့်တယ်ပရမဇန်နဲ့ဒုတိယဇန်ပရိင္ကကောင်းတယ်ဒုတိယဇန်ကပိုကောင်းတယ်ဒါဖြင့်နောက်ထပ်ကောင်းတာယူမလားလို့မေးကြည့်တော့ရေးနေတယ်ယူမယ်တက်ကညုံနဲ့တတိယဇန်ရောက်တတိယဇန်နဲ့ဒုတိယဇန်ပရိင္ကောင်းတယ်အာတတိယဇန်ကပိုကောင်းတယ်တတိယဇန်နဲ့သုတ္တဇန်ပရိင္ကပိုကောင်းတယ်သုတ္တဇန်ကပိုကောင်းတယ်ဒါဖြင့်တချို့ယောဂီတွေကတတိယဇန်ကိုပိုကြိုက်တယ်ဘာဖြစ်လို့လဲ အဲ့ဒီမှာဒုက္ခရှိတယ်။ဖီလင်ကတိတ်ကောင်းတယ်တဲ့။သူတို့ပြောသူတို့ပြောဟမ်နော်။ဘုဘက်ကဥပက္ခဧကဂရကြတော့ဖီလင်ကတိတ်မထင်ရှားဘူး။တိတ်မထင်ရှားတော့သူတို့ကတိတ်မကြိုက်ဘူး။ဒါမင်းနဲ့ဉာဏ်သက်မှုတမာတိစွန့်အင်ကြတော့ဥပက္ခဧကဂရဆိုင်ကနှစ်ပါးရှိနေတဲ့သုဒ္ဓဆံကပို့ပြီးအကောင်းပါတယ်။အဲဒီကနေရှေ့တစ်ဆင့်တက်သွားလိုက်တဲ့အချိန်ခါမှာအရုပဇာတိကိုဘုန်းကြီးကသင်ပေးတယ်။သင်ပေးတဲ့အချိန်ခါမှာ သူကရူပဝိရာဂခေါ်တာပေါ့ယုတ်တရားနဲ့ပတ်သက်ပြီးယွန်ရှာဆက်ဆုပ်တဲ့ပုဂ္ဂိုလ်တွေအဲ့လိုယွန်ရှာဆက်ဆုပ်တဲ့ပုဂ္ဂိုလ်တွေဖြစ်တော့သူကယုတ်တရားရဲ့အပြစ်ကိုဆင်ញံဘယ်ခါမှဆင်ញံလဲဘုန်းကြီးတို့ဒီဥပမာအဖြေကတိုင်းတစ်ခုထဲမှာရှုပြီးတော့မှအရုပဇံကုလည်းရပါတယ်ဒါတော့ဆယ်ပါးလုံးရှုပြီးမှကုလည်းရတယ်ဒါကြိုက်တယ်လို့ရှုနိုင်တယ်ဥပမာပထဝီကတိုင်းမှာဆိုကြတယ်ပထဝီကတိုင်းဖြင့်သရတ္တဇံတမာတိပေါ့ဟောထူထောင်လိုက်တယ်ထူထောင်လိုက်လို့အောင်မြင်ပြီဆိုရင် အဲ့ဒီကလိုင်းဘုံကိုအနန္တစัจ java လာအထိအဆုံးစားမရှိထပ်ပြီးဖြန့်ဖြန့်ပြီးတမာရီကိုထူထောင်လိုက်အ ਨੇ ဆုံးပမာဏအဖြစ်သရုတ်တဇံရဲ့ဥပ္ပစရတမာရီနေမြေရောက်အောင်ထူထောင်ရတယ်ပရမဇန်ဒုတိယဇန်တတိယဇန်ထူထောင်ပြီးတော့မှဥပ္ပစရသရုတ်တဇန်အထိမသွားနိုင်အောင်ဥပ္ပစရတမာရီနေမြေရောက်အောင်ထူထောင်လိုက်နော်အဲ့လိုထူထောင်ပြတဲ့အချိန်ခါကျတော့မှအဲ့ဒီကနေထပ်ပြီးတော့သူကယုတ်တရားတွေရဲ့အဖြစ်ကိုဆင်ញရတယ် ပြီးတော့ဒီယုံတရားတွေထင်ရှားရှိနေတဲ့အတွက်ကြောင့်ဘာဖြစ်တယ်လဲတတ်မှုဖြတ်မှုတွေတယောက်နဲ့တယောက်တတ်မှုဖြတ်မှုတွေပေါ်တယ်ဒီယုံတရားတွေထင်ရှားရှိနေတဲ့အတွက်ကြောင့်ယောဂအမျိုးမျိုးတွေဖြစ်ရတယ်ဒီယုံတရားတွေထင်ရှားရှိနေတဲ့အတွက်ကြောင့်ယဉ်ပန်နှိမ့်ဆက်ခံရခြင်းဆိုတဲ့ကံကြမ္မာတွေအမျိုးမျိုးဖြစ်ရမှားလားမှန်လား အဖိုးကြီးအရိုက်ခဏခဏခံရတယ်အဖွားကြီးအစဲခဏခဏခံရတယ်ဘာဖြစ်လို့လဲဒီယုတ်တရားကြီးရှိရာဆဲရရုပ်မရှိဘူးနာကြီးပဲဆိုသူမမြင်ဘူးဆဲလို့လည်းမရဘူးဟုတ်တယ်မလားရိုက်လို့လည်းမရဘူးဒီတော့ဒီယုံတရားကြောင့်ဒီလိုအပြစ်တွေရှိတယ်ဆိုတာကိုဆင်ញံဆင်ញံပြတဲ့အချိန်ခါကျတော့အချက်ပိုင်းဖြစ်တဲ့အာဂါတန်နိသယရဏဇံကတော့ပိုးပြီးငြိမ်သက်တယ်လို့ဒီလိုနှလုံးသွင်းပြီးတော့ ခုနကဖြန့်ကျက်ထားတဲ့ကတိုင်းဝန်းထဲမှာအာကာသကိုမြင်အောင်ထုတ်ဆိုင်လိုက်။ဆိုင်လိုက်ရင်တချို့ကတော့ပါရမီရှိတော့ချစ်ချင်းအာကာသကတိုင်းဝန်းထဲမှာပေါ်လာတယ်။ပါရမီနှုတ်နေတဲ့ပုဂ္ဂိုလ်များဖြစ်ခဲ့ရင်တော့ဘုန်းကြီးကအကြံပေးတာကတော့ဒီယုတ်ကလတ္တိရဲ့အကြပေါ့နော်။အဲ့ဒီအကြအပေါက်ကလေးသေးသေးရှိတယ်လို့အလင်းရောင်နဲ့ထိုးဆက်ပြီးတော့ရှုကြည့်ပါဆိုပြီးဒီလိုသင်ပေးရ။အဲ့လိုမသင်ခင်လေးမှာ အာဂတကိုမြောင်မရှိခွင့်လေးမှာပြန်ပြီးတော့ဒီပထဝီကတိုင်းနဲ့တက်ခဲ့ရင်ဒီကတိုင်းမှာပရမဇန်ဒုတိယဇန်တတိယဇန်သုဒ္ဓဇန်ကြောင့်ရှုရတာရှုပြီးတော့မှခုနကလိုဆင်ញင်ပြီးတော့အဲ့နမိတ်နဲ့အလင်းရောင်နဲ့ထိုးဆိုင်ပြီးတော့အာဂတလေးကိုအသေးပေါက်ကလေးမြင်အောင်ကြည့်လိုက်ရင်အာဂတကိုတွေ့ပြီတွေ့လိုက်တာနဲ့ခုဒီလက်ကတစ်ဆက်တည်းပဲဒါပြည့်နဲ့တိတိကျကျစူးစိုက်ယူကြည့်လိုက်ရင်ဒီမှာမွေးညင်းပေါက်ကလေးတွေမရှိဘူးလားရှိတယ်အဲ့ဒီလိုပဲ ဒီကတိုင်းဟောမှလည်းဒီအပြပောက်ကလေးတွေရှိတယ်လို့အာယုပိထိုးစလိခဏနဲ့ဒီအာဂတသွားတွေ့တာတွေ့ပြီဆိုတာနဲ့အာဂတကိုတစ်ဖက်သားနှလုံးသွင်းပြီးတော့ဒီယုတ်ကိုပထဝီကိုလည်းယုတ်လို့ထားပါတယ်နော်ဒီယုတ်ကိုဟိုကတိုင်းဟောကတော့တကယ်ယုတ်မဟုတ်ဘူးဒါကစိတ်ကဖန်ဆင်းထားတာပဲဒါပေမဲ့လို့မူလပြီးတင်ထားတဲ့ပထဝီကတိုင်းလေးကတော့ယုတ်အစ်စ်ပဲအဲ့ဒီယုတ်ကနေပြီးတော့ဒီဘက်ကပွာလာတဲ့ကတိုင်းဟောဟာလည်းယုတ်ပဲလို့ဒီလိုနှလုံးသွင်းတာပဲ အဲဒီနှလုံးသွင်းပြီးတော့ဒီရုပ်ကိုရွှေရှာဆက်ဆုပ်တဲ့စိတ်ဓာတ်နဲ့အာဂတကိုမြောင်ထိုးစိတ်လိုက်တဲ့အခါအာဂတပေါ်လာပြီးပေါ်လာတဲ့နဲ့ဒီအာဂတကိုတစ်ဖက်သားနှလုံးသွင်းပြီးတော့အရဆင်းနေတာအကုန်လုံးဖြန့်ကျက်ဖြန့်ကျက်လိုက်တဲ့အခါအနန္တစိတ်ကြောင့်လာဒီဖြန့်လိုက်ဖြန့်ပြီးအဲအာဂတတဏှာမှာစိတ်ကိုမြောင်ကတ်လိုက်တဲ့အာဂတထဲမှာစိတ်ကငြိမ်ပြီးဖွတ်သွားအာဂတမှာတည်ငြိမ်နေတဲ့ဒီစိတ်ကိုအာဂတနဲ့တရားအာယုံရှိနေတဲ့အာဂတနဲ့ဇာယရဏဆန်စိတ်လို့ခေါ်ပါတယ်ဇာယင်္ဂရီကိုသိသိလိုက်ရင်ဇာယင်္ဂနှစ်ပါးပဲဥပက္ခဣကခပါ အဲဒီကနေပြီးတော့မှဒီအာဂတနိဇာယရဏဇံကနေဝိညာဉ်နိဇာယရဏဇံကုကျင်တဲ့ပုဂ္ဂိုလ်ကဒီအာဂတနိဇာယရဏဇံစိတ်ကလေးကိုပြန်ပြီးရှုရတယ်ရှုလိုက်တဲ့အခါမှာဒီဇံဒီအာဂတနိဇာယရဏဇံဒီသရုဒ္ဓဇံငါယုံရှာဆက်စုပ်နေတဲ့ရုပ်ကိုအာယုံယူနေတဲ့ဒီသရုဒ္ဓဇံသမာဓိနဲ့နှိကပ်တယ်အထက်ဖြစ်တဲ့ဝိညာဉ်ဉာဏ်ဇာယရဏဇံလုံးလည်းမမြင်တဲ့ဟုဒီနှစ်ခုပဲဆင်ញရတယ် အဲဒီလိုနှလုံးသွင်းပြီးထားတဲ့ဒီအာဂတနိသရဏဇန်စိတ်ကလေးကိုပြန်ရှုရတယ်အဲဒီဇန်စိတ်ကဘယ်မှာဖြစ်တယ်ဆိုတော့ယောဂီရဲ့နှလုံးအိမ်အတွင်းမှာဖြစ်တယ်ဖြစ်လိုက်တဲ့အခါကျတော့ဒီနှလုံးအိမ်အတွင်းမှာဥပက္ခယက္ခရာခေါ်တဲ့ဇိုင်ကနှစ်ပါးကိုသိသိတတ်တဲ့ယောဂီကဒီဥပက္ခယက္ခရာခေါ်တဲ့ဇိုင်ကနှစ်ပါးနဲ့စိတ်တက္ကနာတစ်ခုအတွင်းမှာပြိုင်တူဖြစ်နေတဲ့ဒီစိတ်ကလေးကိုလှမ်းကြည့်ကြည့်လို့ရတယ်အဲဒီခါမှာသမာဓိစွမ်းရင်ကထက်လာပြီအဲဒီဇန်စိတ်ကလေးကိုအရှုကအယုံထားပြီးတော့ဝိညာဏဝိညာဏသို့မဟုတ်အနန္တဝိညာဏအနန္တဝိညာဏဆိုတာက ဒီဇံစိတ်ကအဆုံးစမရှိတဲ့ကောင်းကင်ကိုအာယုံယူနေတဲ့အတွက်ကြောင့်သူ့ကိုအနန္တဝိညာဏလို့လည်းခေါ်တယ်။သို့မဟုတ်ဝိညာဏဝိညာဏလို့လည်းခေါ်တယ်နော်။အဲဒီလိုရှုလိုက်ရင်အရှုကအာယုံကလည်းစိတ်ရှုနေတာကလည်းစိတ်ပဲ။အဲဒီစိတ်အရှုကအာယုံဖြစ်တဲ့အာဂတဏိဇယရဏဇံစိတ်အပေါ်မှာညီဝတ်စွာကပ်ပြီးတည်နေတဲ့နောက်ထပ်စိတ်တစ်မျိုးပေါ်လာတယ်။အဲဒီနောက်ထပ်ညီဝတ်စွာကပ်ပြီးတည်နေတဲ့ဒီဇံစိတ်ကတော့ဝိညာဏိဇယရဏဇံစိတ်ခေါ်ပါတယ်နော်။ နည်းနည်းလေးစဉ်းစားကြည့်နော်ဒီပိုင်းကအာဂါသနိစ္စယရဏဇံကနေထလိုက်တဲ့အခါဒီအာဂါသနိစ္စယရဏဇံကဥပ္ပတိပင်အဖြစ်တော့မရှိတာမှန်တယ်ဒါပြည့်နဲ့ယောဂီကတမာတိစွမ်းရတဲ့ဒီဇံဥပ္ပတိပင်အဖြစ်မရှိတော့ဘူးချုပ်ပြီးတဲ့ဒီအတိတ်ကဖြစ်နေတဲ့ဒီအာဂါသနိစ္စယရဏဇံစိတ်ကိုပြန်ရှုရင်ရှုလို့မရဘူးဒါအတိတ်ကိုရှုတဲ့နည်းစနစ်တွေပဲအဲဒီလိုရှုလိုက်လို့အာဂါသနိစ္စယရဏဇံစိတ်အပေါ်မှာမြင်ဝတ်စွာကပ်ပြီးတည်နေပြီဆိုလို့ရှိရင်အဲ့ဒီတမာတိကိုတနိုင်တနိုင်သုံးနိုင်ရအောင်ထူထောင်ပေးရပါတယ် အဲဒီကနေပြီးတော့မှတခါအာဂိစညာယရဏဇန်စိတ်ကိုကူးကျင်နေဆိုရင်အဲ့ဒီမှာကတော့နီးစနစ်ကစိတ်တို့မြည်ဒီနှစ်ခုပြန်ကြည့်ဖြစ်ရောမရှိအာဂတနိဇာယရဏဇန်စိတ်ဥပတိပင်အဖြစ်ဖြစ်နေတဲ့အခါမှာဝိညာဉ်ဇာယရဏဇန်စိတ်ကမဖြစ်သေးဘူးဝိညာဉ်ဉာဏဇန်စိတ်ဥပတိပင်အဖြစ်ထင်ရှားဖြစ်နေတဲ့အချိန်ခါမှာလဲအာဂတဉာဏဇန်တိကဥပတိပင်အဖြစ်တော့မရှိဘူးဒါပေမဲ့အတိတ်ကိုအတိတ်မှာရှိခဲ့တဲ့အချိန်တွေကိုလှမ်းရှုရှုလို့တော့ရတယ် ဥပတိပင်အဖြစ်မရှိတော့ဘူးအဲ့ဒီမရှိမှုသဘောလေးကိုမြင်အောင်ကြည့်ရမရှိသဘောသဘောကိုမြင်အောင်ကြည့်ပြီးတော့မှမကြည့်ခင်လေးမှာဆင်ញင်တာကတော့ဒီအာဂါတနိဇာယရဏဇံစိတ်ကငါယုံဒီဝိညာဉ်နိဇာယရဏဇံစိတ်ကအာဂါတနိဇာယရဏဇံစိတ်ဆိုတဲ့နိကတဲ့ဉာဏ်သူရှိတယ်အထက်အာဂိစိယရဏဇံစိတ်လို့လည်းမမြင်တဲ့ခုဒါလေးပဲဆင်ញင်ရတယ်အဲ့ဒီတော့နှလုံးသွင်းပြီးတော့နဲ့ဒီအာဂါတနိဇာယရဏဇံစိတ်ရဲ့မရှိမှုသဘောလေးကိုလှမ်းပြီးကြည့်တာ ရှိပြီးတော့ပါဠိလိုတော့နတ္တိခိုင်းစီပေါ့လေဘာမှမရှိဘာမှမရှိဘာမှမရှိလို့ရှုတာရှုလိုက်တဲ့အခါမှာဘာမှမရှိတဲ့အာယုံပေါ်မှာစိတ်ကညင်ဝတ်စွာကပ်ပြီးပြီးသွားတယ်။ရောက်ရှင်ပေးထားတဲ့ဤစနစ်တွေပါနော်။ဒါလက်ကျင်လို့ရတယ်ဒီဤစနစ်ကဘုရားတစ်ပါးနဲ့ရတာမဟုတ်ပါဘူး။ဘုရားမပွင့်ခင်လည်းကအာလာရအိန္ဒိယမှာအာလာရရေသိဥဒကရေသိတို့ဒါဝင်သင်ပေးနေတဲ့စနစ်တွေဒီတော့ဒီအာဂဇေယရဏဇန်စိတ်ဘာမှမရှိတဲ့သဘောမှမှညင်ဝတ်စွာကပ်ပြီးတည်နေတဲ့စိတ်ကို အဂိစီမြန်ယရဏဇန်စိတ်လို့ခေါ်ပါတယ်ဇန်ကနှစ်ပါးပဲရှိတဲ့ဥပ္ပခါဤကကရာအဲဒီဇန်စိတ်ကိုဝဒီဘောငါတာနိုင်နေအောင်လေ့ကျင့်လို့အောင်မြင်တဲ့ပုဂ္ဂိုလ်ကနိဝတဉာဏ်တယရဏဇန်စိတ်ကိုတွားကျင်တယ်ဆိုရင်ဒီအဂစီမြန်ယရဏဇန်ကိုအနည်းဆုံးတစ်နိုင်လောက်ပြန်ဝင်စားရတယ်ဝင်စားပြီးတော့မှသူ့ကိုချီးမွမ်းရတယ်ဘာဖြစ်လို့ချီးမွမ်းရတယ်လို့မေးတော့ကိုကအထက်အရုပဇန်ကိုလိုချင်လို့ပဲ ဆံမဥပမာပေးထားတာကတော့ရှင်မင်းကတိုင်ငံလှည့်လေတိုင်ငံလှည့်လေတိုင်းလေအချိန်ခါမှာတဏှာရောက်တော့စင်စပုဒ်သမားလေးတွေသွားတွေ့တယ်သူတို့ထုတ်ထားတဲ့စင်စရုပ်ကလေးတွေကတိတ်ပြီးအချိုးကျတယ်တိတ်အဆင်ပြေတော့ရှင်မင်းကသဘောကျပြီးဒီစင်စလုံးပုဒ်သမားလေးတွေကိုစူးမန်းတယ်ရှင်မင်းကသူကိုယ်တိုင်ကစင်စပုဒ်သမားဖြစ်ချင်လားမဖြစ်ချင်ဘူးဘာဖြစ်လို့လဲနန်းတော်ပြန်မှာပဲဟုတ်တယ်မလားဒကမကြီးတွေလည်းနန်းတော်ပြန်ကြမှာပဲဟုတ်တယ်မလားအဲ့တော့ကိုနန်းတော်ကိုပြန်ကြမှာကြီးပဲ ပြီးတော့စင်စပုတ္တမလေးတွေရဲ့ရှိမနာကအဲ့ဒီနေဝတညာနာတညာရဏဇံကိုကိုကျင်တဲ့ပုဂ္ဂိုလ်ကအာဂိရှင်ညာရဏဇံကိုချီးမွမ်းတာနဲ့အတူပဲ။ဘာဖြစ်လို့သူဘယ်လိုချီးမွမ်းတယ်လို့မေးတော့ဧတံတန်တံဧတံပဏိတံဤဝိညာဉ်သည်ငြိမ်သက်ဤဝိညာဉ်သည်မမြတ်ငြိမ်သက်ငြိမ်သက်လို့ရှုလို့ရနော်။ဘာဖြစ်လို့သူက မွန်မြတ်တယ်လို့ပြောတယ်စိတ်တို့မြည်သည်တိစရာအာယုံရှိမှညောတဲ့သဘောရှိခုဒီစိတ်ကတိစရာအာယုံကိုဘာမှမရှိဘာမှမရှိတဲ့ဘောပေါ်မှာညီဝနေတဲ့အတွက်သူ့ကိုချီးမွမ်းတာဧတံတန်တံဧတံတန်တံဤစိတ်သည်ဤဝိညာဉ်သည်ငြိမ်တဲ့ဤဝိညာဉ်ငြိမ်တဲ့အဲ့လိုရှုလိုက်တာနဲ့အဲ့ဒီအကိစ္စမြယရဏဇန်စိတ်အပေါ်မှာညီဝဆိုကပ်ပြီးတည်နေတဲ့နောက်ထပ်ဇန်စိတ်တစ်မျိုးပေါ်လာအဲ့ဒီဇန်စိတ်က အလော့အလွန်ပင်ဝင်နူးညံ့တဲ့အတွက်နိဝတိညာနာတိညာယရဏဆန်စိတ်လို့ခေါ်ပါတယ်။တိညာရှိသည်ဒီမဟုတ်တိညာမရှိသည်ဒီမဟုတ်တဲ့ဆံပဲသို့တော့တိညာကိုဥတည်ပြီးပြောတာပါအဲ့ဒီမှာဇန္နတရား30လုံးရှိတယ်။အဲဒီ30လုံးလုံးကရှိသည်ဒီမဟုတ်မရှိသည်ဒီမဟုတ်ပိတ်သိမ်မွေ့တယ်ပိတ်သိမ်မွေ့တဲ့အတွက်ကြောင့်ဘုရားရှင်မတပါအရှင်သာရိပုတ္တရာကိုရောမြတ်တော်လည်းဒီ30လုံးသောဇန္နတရားတွေကိုတစ်လုံးစီတစ်လုံးစီဝိပဿနာရှုလို့မရဘူး။ခြုံလို့30လုံးလုံးကိုအကုန်ခြုံကုန်ပြီးတော့တာ ဝိပဿနာရှုသွားတယ်နော်အဲ့ဒီနိဝတဉာဏတဉာဏဇံအထိစိုက်နိုင်ပါတယ်ဒါသမထဘိုင်းပဲသမထဘိုင်းမှာအမြင့်ဆုံးဇံဖြစ်ပါတယ်အဲ့ဒီလိုရှုနေတဲ့ပုဂ္ဂိုလ်တွေကိုဘုန်းကြီးကတကူပြီးတကူမဲကြည့်တယ်ဗရင်ကကောင်းတယ်ဗရင်ကကောင်းတယ်တို့အထက်ထက်ဇံကပိုကောင်းတယ်များတော့ဖြစ်နော်အကောင်းဆုံးကတော့ဒီနိဝတဉာဏတဉာဏဇံကိုယောဂီအများစုကပိုပြီးနှိမ့်ချကြပါတယ်ဒီတော့အဲ့ဒီဇံတမာတိတွေကြောင့်အလင်းရောင်တွေအကောင်းလာတဲ့အခါမှာဒီအလင်းရောင်ရဲ့အကုအညီဖြစ် ခန္ဓာကိုယ်မှာဓာလေးပါးကိုပြန်ပြီးစနစ်တကျရှုနိုင်ခဲ့မယ်ဆိုရင်အောင်မြင်သွားမယ်နော်ဓကမထံဘက်ကိုကူးလိုက်မယ်ဆိုရင်စနစ်တကျရှုနိုင်ခဲ့ရင်ဒုက္ခလတ္တိစမြင်နိုင်ပါတယ်ယုတ်ကလတ္တိဓာတ်ခွင့်နိုင်ပါတယ်အဲရုပ်ပိုင်းကိုတော့ဘုရင်လက်ခံရကြမှာဟောပါမယ်နော်ဒီညမှာတော့ဒီသမထပိုင်းကိုပဲဒီလောက်နဲ့ရပ်ပြီးတော့ဘုရင်မိကုန်းလေးတွေကိုဖြည့်စရာလည်းရှိနေတဲ့အတွက်ဒီညမှာခဏရပ်လိုက်မယ်ကဲဒီကကြီးတွေကြိုက်တဲ့မိကုန်းတို့မေးကြတော့နော် စာတော့ဖတ်ကြည့်ပါနော်ဖတ်ကြည့်လိုက်လို့နားမလည်တဲ့ဟာရှိရင်ထပ်ဆွေးနွေးနိုင်ပါလေဘုန်းကြီးစာတန်းလျှောက်ပြီးအကုန်လုံးဖတ်ပြောနေအချင်းကတိတ်ကုန်လို့ဟိုကအလွတ်ပြောလိုက်တာပဲနော်အရှင်ဘုရားအဲတတိတော်ဒီနေ့အရှင်ဘုရားသင်ကြားပြီးသွားတဲ့ဥစ္စာကိုအရိယာဘုံနဲ့ပတ်သက်ပြီးနည်းနည်းလေးညှင်းရင်ကအဲတရားထိုင်တဲ့အခါမှာဥမာအဲတတိတော်ရဲ့ ပြဿနာလေးနည်းနည်းတင်ပြပြီးတော့မေးချင်ပါလိမ့်မယ်။အင်းအင်းပြီးတော့အခုအသက်82နှစ်ရှိပြီ။အဲလွန်ခဲ့တဲ့12နှစ်ရစပြီးတော့မှအလုပ်လုပ်တာအဲညအလုပ်သမားဖြစ်တယ်။တညလုံးမတ်တက်ရက်တယ်။အဲထိုင်တာမရှိဘူး။လမ်းလျှောက်တာနဲ့မတ်တက်ရက်တာနဲ့ပဲဖြစ်လာတော့တင်းနေထိုင်ရတဲ့ပြဿနာကြီးတယ်ဗျာ။အဲ့တော့တရားထိုင်တဲ့အခါမှာယခု အဲယောဂီတွေအားလုံးထိုင်ပြီးတရားနာတကယ်သို့ထိုင်ပြီးတော့မှအဲကမ္မထာရှုလို့မရဘူးလားခင်ဗျာအဲ့ဒါကိုရပါတယ်ရပါတယ်တကယ်ကြိုက်တဲ့အရိယာပုဒ်တွေရတယ်နော်ဒီလိုတမလီဝေထိုင်တာကတော့ဘုရားရှင်ကအကောင်းဆုံးအရိယာပုဒ်အနေနဲ့ညွှန်ကြားပေးတာပါပဲသို့တော့အခက်ခဲရှိခဲ့ရင်ကလထိုင်ပေါ်မှာထိုင်လို့လည်းရတယ်ဂရင်းပေါ်မှာထိုင်လို့လည်းရပါတယ်ဘုန်းကြီးတို့ထုံးလေးတစ်ခုရှိပါတယ် ရှင်အတ္တစီမထေနော်ဘုရားရှင်လက်ထက်ကနောက်ဟိုပြစ္ဆဝဂီ၅ခုထဲမှာပါတဲ့အတ္တစီတော့မဟုတ်ဘူးတခြားအတ္တစီပဲရှင်အတ္တစီမထေကတော့သုဒ္ဓဇံတမာရီအထိဆက်ရောတမာရီကိုထူထောင်ပြီးတော့မှဝိပဿနာကုနေကြပုဂ္ဂိုလ်ဖြစ်တယ်ဒီချိန်မှာတော့သူအကြီးကျယ်မကြမ်းမှဖြစ်တယ်မကြမ်းမှဖြစ်တော့ဒီကနီးလောက်အထိဖြစ်နေတယ်ဖြစ်နေတဲ့အချိန်ခါမှာဘုရားရှင်ကိုယဟန်ကြီးကသွားပြင်တယ် ဆင်းလိုက်တဲ့အချိန်ခါကျတော့သူကသူ့အခက်အခဲလေးတွေကိုတင်ပြတယ်တပည့်တော်ရှေ့တုန်းကကျမ်းမာနေခြင်းခါကဒီသရုပ်တော်သာသမารီကိုအချိန်မီဝင်စားလို့ရတယ်ခုခါမှဝင်စားလို့မရဖြစ်နေတယ်ဝင်စားလို့မရဖြစ်နေတော့ငါဟာသန္တာတော်မှာတော့ဆုပ်ယုပ်ပျက်စီးပြီလို့ကိုယ့်ကိုထင်နေတဲ့အကြောင်းသူကတင်ပြတယ်အဲ့ဒါမှမြတ်စွာဘုရားကသူ့ကိုတတ်တယ်ရစေပါတယ်နော်ဘုရားရှင်ကြွလာတဲ့ကစိတ်ကတော်တော်လေးတက်ကြွပြီးဝန်ကသွားတယ်အဲ့ဒီအချိန်ကမှသူကခရင်ပေါ်မှာအိတ်နေပါတယ်ဆိုလိုတာကနော်သူရှုတိုင်းတော့ရတယ် ဘုရားရှင်ကနေသူ့သက်သာရရစေတယ်ငါဘုရားရှင်သာသနာတော်မှာဒီတမာတိကသံတမာတိဟာအဖြစ်သာတာမဟုတ်ပါဘူးမက်ဖို့နဲ့ဝိပဿနာဒီကတန်လင်းငါဘုရားရှင်ရဲ့သာသနာတော်မှာအဖြစ်သာတာဖြစ်ပါတယ်ဆိုပြီးသူ့ကိုဖြောဖြေးပေးပါတယ်နော်ဖြောဖြေးပေးပြီးတဲ့အခါကျတော့မှဘုရားရှင်ကဟိုတနေ့ကဘုန်းကြီးဟောတဲ့အနတ္တလက္ခဏာသုတ်ထမှာလာတဲ့တေပရိဝတ္တဓမ္မဒေသနာကိုတည့်ရဟောပြလိုက်တယ်။အဲဒီစီယုတ်တရားဒီနေဆာလအနေဆာလအနေဆာဘာဖျားဒုက္ခလဒုက္ခလ ဒုက္ခပါဗျာအနိစ္စဒုက္ခဖောက်ပြန်ပျက်စီးတတ်တဲ့ဝိပရိနာမဓမ္မဖြစ်နေတဲ့ဒီယုတ်တရားကိုငါပဲငါဟာပဲငါရဲ့အတ္တပဲလို့ရှုသိမ့်ပါမလားမရှုသိမ့်ပါဘူးဗျာစသည်ဖြင့်ဒီလိုအမေးဖြေတွေခန္ဓာငါးပါးလုံးပြုလုပ်ပြုလုပ်ပြီးတော့မှတတ္တမတိဟစသည်ဖြင့်ခုနကအနတ္တလက္ခဏာမှာကောက်တာမှာဟောတဲ့အတိုင်းအတိတ်လက္ခပိစုံမှာသစ္စာနဲ့ဗိဒ္ဓစတဲ့တစ်ဆက်တစ်မျိုးသောအချင်းဖြစ်တည်တဲ့ရုပ်ဝေဒနာတရားသင်္ခါရဝိညာဉ်ခေါ်တဲ့ဒီခန္ဓာငါးပါးကိုအနိစ္စဒုက္ခအနတ္တလက္ခဏာသုံးဌာန်တည်ပြီးဝိပဿနာရှုဖို့မြတ်စွာဘုရားတရားဟောပြလိုက်သူကလိုက်ရှုနိုင်တယ် ရှိနိုင်တဲ့အတွက်ဒေသနာလဲဆုံးတော့သူအရတ္တဖို့ပြီးသွားပါတယ်။ဒါကြောင့်အိယနဲ့လည်းရောက်ပါတယ်ဒီဘယ်အရိယာဖို့ဖြစ်ဖြစ်ရတယ်အာမငယ်နဲ့ခြားတာချအပြတ်တာချရပါတယ်ရပါတယ်နော်ကဲဘာမြင်မေးကြည့်ကြလိမ့်မယ် ရှင်ဆရာတချို့လူတွေပြောတာအဲ့လိုတရားထိုင်တဲ့အချိန်ကြာလို့ရှင်တချို့ကမျက်ရည်ကျတာတို့အဲ့လိုခြေလက်တွေထောင်လာတာတို့ဘာလို့အဲ့လိုကြီးလည်းဖြစ်တတ်တယ်လို့ပြောတယ်အဲ့လိုမျိုးဖြစ်တဲ့အခါကျရင်ရောဘယ်လိုမျိုးဆက်ပြီးမှတ်ရပါမလဲဆရာမနေ့ကဘုန်းကြီးပြောသလိုပဲရည်ရည်ကြတာကတော့တရားထိုင်နေတဲ့တရားကိုအကြောင်းပြုပြီးကြတဲ့မျက်ရည်ကညီဝဲအပ်တယ်ဘာမှမဖြစ်ဘူးဟုတ်တယ်မလားမဟာလိမမထေရငိုရာငိုကောင်းတယ်ဟုတ်တယ်မလားဒီမကြီးလည်းတရားမိခိုင်ငိုရာဘာမှမဖြစ်ဘူး သို့တော့အဲ့ဒီလက်ခြေတွေဖြစ်တာကတော့ဓမ္မကြီးအကြောင်းနှစ်ချက်ရှိတယ်တစ်ချက်ကသူတို့ကအဲ့ဒီလိုလုံမတရားရတယ်လို့အယူဆတချို့ဒီမျိုးရှိတယ်ဒါကမှားယွင်းတဲ့အယူဆပါနော်နောက်တစ်ခုကတော့သူ့မှာရှိတဲ့ဝါယောဓာတ်လွန်ခဲ့သွားတာပဲအဲ့တော့ဓာတ်ကမ္မထံကိုစနစ်တကျမရှုတတ်တော့ဓာတ်တစ်ခုကိုလွန်နေရင်လည်းအဲ့ဒီလိုဖြစ်တတ်တယ်ဓာတ်တစ်ခုကမှအထူးသဖြင့်ဝါယောဓာတ်လွန်ခဲ့နေအဲ့ဒီလိုဖြစ်တတ်တယ်ယောဂီပုဂ္ဂိုလ်တူဆိုကြပါစို့နော်ခွန်ကြီးလွန်ခဲ့တဲ့40နဲ့ နှစ်နှစ်လောက်က၄၀တစ်နှစ်လောက်ကလည်းတွေ့တယ်နော်ဒီယောဂီနဲ့သွားတွေ့ဒုတိယကံပြီးတော့ဟိုလိုက်ရကြီးလိုက်ရလိုက်ရမဖြစ်လို့ပါလေလို့နည်းနည်းအဲ့ရပြဆရာတော်နဲ့နည်းနည်းလေးဆွေးနွေးကြည့်လိုက်တော့သူကဝါယောဒတလုံးတွေကိုနှစ်နှစ်လောက်ရှုအဲ့ဒီလိုဖြစ်သွားစိတ်တွေဖောက်သွားတယ်ဒါကြောင့်ဓာတ်ကဘုန်းကြီးဓာတ်ကမထံကဆရာနဲ့သင်တာပိုကောင်းတယ်ဓာတ်ကိုညီမြအောင်ရှုတတ်ဖို့သိတယ် အဲ့မှာဓာတ်တစ်ခုခုဝါယောဓာတ်တစ်ခုခုလွန်ခဲ့ထွက်နေအဲ့ဒီဖြစ်ပါတယ်နောက်တစ်ခုကတော့မကောင်းကိုလေးပြောရတာတချို့ကမ္မဋ္ဌာန်းဉာဏ်တွေကနည်းနည်းလေးအောက်လန်းပညာတွေမွေးပြီးတော့မှယောဂီကိုအဲ့ဒီလိုလှုပ်ထားနေလည်းရှိအဲဒါကြောင့်သိဒါကတော့မကောင်းတဲ့စနစ်နော် ဒီရင်တော့ကတော့တရားစခန်းနေဝင်ခဲ့ပြီးပါတယ်ဗျအခုအဲ့မှာလွန်ခဲ့တဲ့3နှစ်လောက်ကစပြီးတော့ဒီဘက်တော့အချိန်နဲ့ရတာနဲ့ဒီအဲ့လိုပဲအရင်တော့ကတရားစခန်းဝင်ခဲ့ပြီးတဲ့ဟာလေးပဲမိပြုတ်ပြီးတော့ပါပြီဒီစထိုင်နေဆိုရင်လည်းဒါတော့ဝင်လေထွက်လေကိုပဲမှတ်လိုက်တယ်နောက်တိတ်မကြဘူးခဏပဲ2မိနစ်3မိနစ်လောက်ဆိုရင်တော့အဲ့ဒီလိုလုံးမှာပဲပေါ်လိတာဟုတ်ဒီတော့များဖြင့်မုတ်ခုတ်အနည်းတိုင်း ဟိုဒီတိုင်းတော့လောက်တော့ငလေထွက်လေကနေပြီးတော့နောက်ပိုင်းကျရင်တော့ဒီဖြစ်ပျက်ကိုမြင်လာလို့ပဲတစ်ခုလုံးကပေါ်ပေါ်လာပါပဲဆိုတော့သူတို့ဒီမနေ့ကစာပြီးတော့ဒီဇန်ဖရက်ဇန်ဆိုတာလည်းတစ်ခါမှဖြူထားပြီးတော့လည်းသူတို့မမမလဲလေးလည်းမလေးလာဘူးရှုလည်းမရှုဘူးအဲ့ဒါနဲ့ငါဒီနေ့စပြီးတော့ဒီဒီဟိုဇန်ရဇန်ဘုံမပြောလို့ဇန်ရှုနည်းရှုမယ်ဆိုပြီးတော့ တဏှာတွေကိုပဲရှုကြည့်တယ်နှာခေါင်းမှာပဲတဏှာတွေစွတ်ဆိုင်ပြီးတော့ရှုတယ်ဒါပေမဲ့လို့ဒီခဏလေးမှာပဲခုနဟာပြင်းပြင်းပေါ်ပေါ်လာအဲ့တော့ကြာကြာစွတ်ဆိုင်လို့မရအောင်ပေါ့အဲ့တော့အဲ့ဒီဟိုကမ္မထန်ဒီဇန်ကမ္မထန်ကိုပဲပြန်ပြီးတော့အစအနေပဲပြန်ပြီးတော့ဟိုလေ့ကျင့်လာအဲ့တော့ပွားများတော့မှာပါလို့ဒုက္ခရမှာ ဒါမှမဟုတ်လည်းခုနပြောသလိုပေါ်လာတဲ့ဟာကိုပဲဆက်ပြီးတော့ပဲရှိနေရတော့မှာအဲ့တော့ဝေခွဲမရသူကဒီလိုကဒီမကြီးဘုန်းကြီးနည်းနည်းပြောဖို့ဝါရင်ကိဓကမတာရှုခဲ့မယ်ဆိုရင်ယုတ်ကလမမြင်ခင်မှာအဲ့ဒီပုံစံနဲ့ဒါခန္ဓာကိုယ်ထဲမှာဖြစ်နေကြဒီကလာမမတွေအကုန်လုံးမြင်ပါတယ်အဲ့ဒီရရမမကရှည်ပြေးတာဖြစ်ပါတယ်အဲ့ဒီဓကမတန်ကိုစနစ်တကျဆက်ပြီးဒီမာရီထူထောင်လိုက်ပါမှခုနက ခန္ဓာကိုယ်တစ်ခုလုံးကိုရေခဲတုံးဖန်တုံးမှန်တုံးလို့ကြည်နေတဲ့အကြည်သွားတွေ့အဲ့ဒီအကြည်မှာခုနကအာကာသကိုမြင်အောင်စိုက်နိုင်မှအာကာသကိုမြင်ရင်အကြည်တက်အတုံးခဲကြီးကပြိုပြီးကလပ်အမှုန်ကြီးစတွေ့အဲ့ဒီကလပ်အမှုန်လေးတွေတွေ့မှကလပ်တစ်ခုတစ်ခုမှာပထဝီယဘောတိဇောဝါယောအစင်းနိုင်ရတာဩဇာသတ္တိပဲခွဲခြားစိတ်ဖြာပြီးရှုနိုင်ပါမှဒါယုတ်တရားကိုစသိတဲ့အစင်းအဲ့လိုယုတ်တရားကိုစသိပြီဆိုရင်အဲ့ဒီယုတ်ကဝိပဿနာဉာဏ်ရဲ့အရှုကအာယုံဖြစ်ပါတယ် ခုလိုခန္ဓာကိုယ်မှာရှိတဲ့ရောက်ရောက်မမကတော့ရှိပြီးပဲဒါကအထူးသဖြင့်တော့ဝါယောတဥဆောင်နေတဲ့ဓာလေးပါးတို့ရဲ့လှူရှားမှုအဲဒီတော့အဲဒီရောက်ရောက်မမတွေကမြေပုံရအဖြစ်ဝါယောတလွန်ခဲ့တဲ့ပုဂ္ဂိုလ်မှာဖြစ်ပြပါတယ်အဲဒါကြောင့်ဒုမကြီးနှစ်နည်းရှိတယ်တနည်းကဒုမကြီးအနာဘာနာကိုပဲဆက်ရှိသူရောက်ရောက်မပေါ်လဲမကြည့်နဲ့ပေါ့မကြည့်ပဲနေလို့ရပါတယ်ဘာမှမဖြစ်ဘူးဘုရားရှင်တို့ဟာဒီရုပ်တည်နာနေ ကလတ်တွေအကုန်လုံးမြင်နေတာပဲမကြည့်ဘူးကြည့်အနာကနာပဲရှုရတယ်ကတိုင်းရှုရတယ်ကိုကြိုက်တာကိုရှုလို့ရပါတယ်စိတ်ကစွမ်းအားရှိပါတယ်ကိုကသာတတ်မှတ်တာဒါဝပဲငါလုံးမယ်ဆိုရင်လို့ရှုလို့ရပါတယ်ဒါကတနည်းရှုလို့မရဘူးဆိုရင်တော့ဓမ္မဓကမထံဆရာနဲ့ပြောင်းရှုရှုလိုက်လို့ရှိရင်ဓကမထံနဲ့ဒီရောရောမမတွေ့မှာပဲတွေ့ပြီလို့ရှိရင်ဆက်ပြီးဓာတ်နဲ့သမာဓိကိုထူထောင်နိုင်ခဲ့ရင်ခုနကအကြည်ဓာတ်တွေ့မယ် ဒီအကြည့်တော့မှသမာဓိကိုထူထောင်နိုင်ခဲ့ရင်အလျောင်းတွေကအကောင်းလာတဲ့အချိန်မှာတခါတခြားကမ္မထံပြန်ပြောင်းပြောင်းလို့ရတယ်ဘုရားစခန်းဒီမှာဝင်နေတယ်ဒီနေ့အောင်မြင်ဘူးမြင်ဘူးပါလေကြာမကြမကြလဲပေါ်ပေါ်လာတယ်ဒါပေမဲ့အဲ့လိုပဲနာဘူးတဲ့တရားကိုမှတ်ပြီးတော့ပဲတော့အဲ့လိုမြင်လာတဲ့လင်းရောင်ကိုပေါ်လာတဲ့လင်းရောင်တော့နည်းနည်းဒီနည်းမှဒီနည်း ရေးမထားတော့ဘဲနဲ့ဘယ်တော့ကိုရှုနေတဲ့ဟာပဲဆက်ဆက်ပြီးတော့အဲ့လိုမျိုးနေစတော့မီဖက်လေးစနဲ့ဒီမီဖက်လေးပဲဆက်မှတ်နေတာပေါ်လာတော့မကြမ်းကြပေါ်လာတာရပါတယ်သူကအဲ့ဒီကနကဘုန်းကြီးပြောတယ်ပဲတချို့ကအလင်းရောင်ဆက်ပေါ်တယ်တချို့ကနမိတ်ရင်ဆက်ပေါ်အလင်းရောင်ပေါ်လာရင်လည်းဒီအလင်းရောင်ရဲ့အကူကြီးနဲ့နမိတ်ကိုမကြခင်တွေ့ပါတယ်ဒါကြောင့်ဒီညမှာပဲစိတ်ကပ်ပြီးရှုနေသူရောရောင်မှဖြစ်လည်းမကြည့်ပဲနေနိုင်တော့မကြည့်အလင်းရောင်ပေါ်လည်းမကြည့်လေမှာပဲစိတ်ကကပ်ကပ်ထားထားလိုက်ရင်မကြခင်ဒီလေလေးက ခဏကမိကိုရောင်အဖြူရောင်သုံးဖို့နောက်ဆောက်ချခြင်းလို့ကြီးတောင့်နေတဲ့သဘောသွားတွေ့ပါနော်ဆရာတော်ဘုရားဟိုနှစ်ဆရာတော်ဘုရားဟောတဲ့ထဲထဲမှာနန်းစီ လောက်ခွာပြီးရှုရမှာလားနန်းစီအရွယ်တော့ရှုရမှာခွာရှုတော့အရွယ်ကတော့တခါကြီးသမတ်ချက်ကအတိအကျတော့မရှိပါဘူးနော်သမတ်ချက်မရှိဘဲနဲ့နေရာတစ်ခုကိုသတ်မှတ်လိုက်အဲ့သတ်မှတ်တဲ့နယ်မှာရှိတဲ့လေကိုတော့ရှုနိုင်ပါတယ်အဲ့လေကနည်းနည်းကြီးရင်လည်းရတယ်တချို့ကသိသေးရင်လည်းစိတ်ပြင်းမှန်းတယ်တချို့ယောဂီများနည်းနည်းကြီးရင်တော့နည်းနည်းစိတ်ကလေးချောင်းရပါတယ်ဒီလက်သံပြားလောက်ကြီးမယ် လက်မပြားလောက်ကြီးနေဘာမှမဖြစ်ဘူးဒီနေရာလေးကိုမရွှေ့နဲ့ကမ္မထာလည်းနေဒီကလို့သေးလေကောင်းနေတယ်ဆိုတော့တချို့မှာတော့သိရင်ကောင်းတယ်တချို့မှာတော့သိရင်အိတ်ကျင်းတဲ့နေရာလေးမှာနေရတယ်လို့ကြက်တဲတဲ့စိတ်စိတ်ပင်ပန်းပြီးတော့တမာရီမဖြစ်ဒါတော့တကယ်ကြီးစမ်းကြည့်နော်သို့တော့နမိတ်ကတော့ဒီမှရင်ကြီးမှရင်မဟုတ်ပါဘူးနမိတ်တကယ်ပေါ်လာပြီဆိုရင်တော့တချို့ယောဂီများမှာနမိတ်ကတော်တော်ကြီးတယ်ကြီးတဲ့ယောဂီများဖြစ်ခင်ကဘုန်းကြီးတို့အလဲတက်တဲ့လောက်မှာ ကိုကြိုက်တဲ့လောက်ပမာဏထားပြီးစိုက်ပါလို့ပြောရတယ်။တချို့ယောဂီများမှာတော့နမိတ်ကသိရှည်နေတယ်။ရှည်လဲရှည်တဲ့နောက်ကိုမလိုက်ဖက်ဒီနှာတိပြန်နာမှာပဲထားပါဆိုပြီးတော့ဒီလိုပြောပြီးသင်ပြရတယ်။လေကတော့ပမာဏဘလောက်ရလို့အတိအကျသတ်မှတ်ချက်မရှိပါဘူး။ဒီကကြီးကသေးသေးရှုတာကနည်းနည်းပိုပြီးစိတ်ထဲမှာရှုလို့ကောင်းရင်လေးတာပိုကောင်းပါတယ်။ဟုတ်ကဲ့။တင်ပါ နောက်တစ်ခုကဆင်ပြာဟိုဒီနေရာလေးမှာပဲဆင်ပြာသွားနေရှိတဲ့နေရာလေးနေရမယ်ဆိုရင်အစအလယ်ဆုံးကိုဒီအဲ့ဒီနေရာမှာစတာအဲ့ဒီနေရာမှာပဲဆုံးဟုတ်အဲ့ဒီနေရာမှာစတာဟုတ်ရပါရှင်အဲ့ သက်ရှိဆိုတာဒီလိုလို့စဉ်းစားငါတို့ဟိုဒီသုဒ္ဓဆံတော်ကိုသိရှိဟောဟိုသာဆိုညာဖြစ်လာတော့ပြောရမယ်ဘုရားစီရအရှင်ကသက်ရှိတာကိုချုပ်တော့ရှင်း ခုလုံးမှာဒီအခက်ခဲတာပြောတာအဲဒီတော့အဲဒီကိုကျင့်လာတဲ့အာသုခဆံမှာဖြစ်တဲ့ဒက်ရှိဘူးဆိုတာမဟုတ်ပါဘူးနာဟံဣတိညမကိနပပုဏိဘောဓိမုဒ္ဓမကုံမဲ့ကိနကဝေသိတ်တံပုဗ္ဗကံမေနဟောရိတောဆိုပြီးတော့ဘုရားရှင်ကိုယ်တော်တိုင်ကအဗရံပါဠိတော်မှာဟောထားပါတယ်နော်ဆိုလိုတာက ဒီလိုဒုက္ခရစရိယကျင့်တဲ့လမ်းစဉ်ဖြင့်ငါဟာသမ္မာသမ္ဗောဓိဉာဏ်တော်မြတ်ကိုရရှိခဲ့တာမဟုတ်ပါဘူးဒီလိုနိမလမနဲ့ကျင့်ခဲ့ခြင်းသည်ဥပကံမီနဲ့ဟောရီတော်ရှင်ကတ္တဗဘုရားရှင်အပေါ်မှာပြမခဲ့တဲ့ကံကတမ်းမြင့်နေတဲ့အတွက်လမ်းမကိုရောက်ရှိသွားခြင်းဖြစ်တယ်ဆိုပြီးဒီလိုရှိဒီပုဒ်ဒုက္ခရစရိယကျင့်လို့ဘုရားဖြစ်တယ်လို့မြတ်သောအဖြစ်နားလည်တယ်မဟုတ်ပါဘူး ဒုက္ခရစရိယကိုကျင့်တာကဘုရားကတ္တဗဘုရားကိုပြမမိခဲ့တဲ့ဝစီပေတဲ့အကုသိုလ်ကံကတမ်းမြစ်တဲ့အတွက်လမ်းလွဲကိုကြည့်မိတာဖြစ်တယ်။အဲဒီလမ်းလွဲကိုတမ်းမြစ်ကြည့်မိတဲ့ဒီကံကတမ်းမြစ်ထားတဲ့အတွက်လမ်းမှန်ကိုကျင့်လို့မရဖြစ်တယ်။သို့တော့စွန့်ရပဲကောင်းတဲ့အချက်တခုတကယ်ကြီးမေးတယ်နဲ့ပတ်သက်လို့ပြောလိုက်အောင်။ဘုရားရှင်ကနှာခေါင်းပိတ်တယ်၊နှရွက်ပိတ်တယ်၊မျက်စိပိတ်တယ်၊ပါးစပ်ပိတ်တယ်စသဖြင့်အကုန်လုံးပိတ်လိုက်တဲ့အခါလေတွေကခေါင်းကိုတအားတိုးတာ။ကျိုးလိုက်တဲ့အချိန်ခါမှာသူကတရားခင်းပြတယ်လို့ဖြစ်သွားတယ် ဟိုဘက်ကန်းဒီဘက်ကန်းကုလို့လွယ်ကွန်လုပ်ပေးတယ်ဖြစ်တော့တယ်ဘယ်လိုဖြစ်တယ်ဆိုတော့စိတ်ရခင်ပေါ့နော်အတိတ်ဘဝတခုမှာဘုန်းကြီးတို့ဘုရားအလောင်းတော်ကတန်ခါရွာမှာသွားပြီးတော့လူဖြစ်ရတယ်ကလေးဘဝနဲ့ကိုယ်ရွှေမျိုးတွေတန်ခါရင်ငါးမြတ်မြတ်ရလာတာမြင်တော့စိတ်ထဲဝမ်းသာလိုက်တာအဲ့ဒီဝမ်းသာမှုဒီအကုသိုလ်ကံကအကျိုးပေးဖို့ရတရားခင်းပေးတယ်လို့ဖြစ်သွားတယ်အဲ့ဒီမှာမြတ်စွာဘုရားခေါင်းခဲတဲ့ဝေဒနာစဖြစ်တာ ခေါင်းခဲတဲ့ဝေဒနာညမှာခေါင်းခဲတဲ့ဝေဒနာအဲ့ဒါအဲ့ဒီဝိပတ္တောပဲသို့တော့အဲ့ဒီဥစ္စာကဒီလိုကျင့်နေကျင့်စဉ်ကခန္ဓာကိုယ်ကိုပင်နှင်းစေတဲ့အတ္တကိလမထနိရောဓကျင့်စဉ်မျိုးဖြစ်ပါတယ်ဘုရားရှင်ကအဲ့ဒီချိန်ခါကသမဘ၈ပါးလုံးကိုအာလာရယတိဥရကယတိတို့ထမသင်ခဲ့ပြီးဖြစ်ပါတယ်ဒီဇာနီကိုသူရပြီးဖြစ်တယ်ရပြီးဖြစ်ပေမဲ့လို့အဲ့ဒီလမ်းစဉ်ကနေတွန်းရင်လေ ငါလိုလားတောင်းတတည်တဲ့သမ္မာသမောဓိဉာဏ်တော်မြတ်ကိုရရှိနိုင်တယ်ဆိုတဲ့ဒီအသိဉာဏ်ကအဲ့ဒီစိတ်ကမှမပေါ်ဘူးစိတ်ကံကတားထားတဲ့အတွက်အဲ့ဒီလမ်းဘက်ကိုမလိုက်ဖက်နဲ့လမ်းမှကိုသွားပြီးရှင်းနေတာဖြစ်ပါတယ်ဒါကြောင့်သူကကံဒီဟာတရားနဲ့ပတ်သက်လာရင်သူများတွေကိုသိပြီးတော့မရှုတ်ချတာမိမှလမ်းမှကျင့်နေတဲ့ပုဂ္ဂိုလ်တွေကိုဝေဘာနာရှုတ်ချတဲ့ဒါတွေကတော်တော်လေးလမ်းမှားပါနော် ကဲရကြပါလားရရင်ဘုန်းကြီးဒီမှာဟိုတခါကြီးမိထားတဲ့မေကွန်းရဲ့မေကွန်းတစ်ခုကိုနည်းနည်းလေးအဖြေပေးခြင်းလို့နော်ဒီညမှာဟိုစာမျက်နှာ139ကိုလှမ်းကြည့်လိုက်စမ်းပါဘာဝနာလုံငင်းခွင့်နှင့်ဘုံအကြောင်းဆိုတာလေးပါတယ်နော် အဲ့ဒီမှာဒီကတိုင်းမဲ့ဖြစ်ဖြစ်ပေါ့လေစအထုတ်တာဘယ်ကမ္မထမ်းမဲ့ဖြစ်ဖြစ်ပါပဲဇာရနိုင်တဲ့ကမ္မထမ်းတဲ့ကကမ္မထမ်းတစ်ခုကိုအခုလိုအနပါနာလိုကမ္မထမ်းတစ်ခုပဲဆိုကြတော့နော်ဒီနိမိတ်ကခြေလင်တောက်ပနေပြီခြေလင်တောက်ပနေတဲ့ဒီနိမိတ်ကိုစိုက်ပြီးတော့တမာရီကိုဆက်လက်ထူထောင်လိုက်တဲ့အချိန်ခါမှာဇံမဆိုင်ခင်ဥပစရတမာရီမြင်မြင်မှဘဝင်ကကြက်ကြက်သွားတယ်ဘဝင်ကြက်ကြက်နေတယ် အဲ့ဒီဘဝင်ကြတယ်ဆိုတာနဲ့ပတ်သက်လို့ခွန်ကြီးဘုသူတာလေးတွေဒီညပြောချင်လို့နော်ဘဝင်ကြတဲ့အခါကျတော့ဘဝင်ရဲ့အာယုံကအတိတ်ဒေဂဏိကာလမရဏတဏဇောအခါမှာဒီယောဂီရဲ့ဘဝင်မနောအကြည့်မှာထင်ခဲ့တဲ့အာယုံပဲဒါမရဏတဏဇောရဲ့အာယုံပဲဘုဒ္ဓတိယဘုန်းကြီးပြောသလိုပေါ့လေငကလေးတွေကိုဘေးမဲ့အလှူလှူနေတော့အတူရဲ့ဘဝင်မနောအကြည့်မှာလှမ်းဆိုင်လိုက်တော့ဒီငကလေးတွေပြန်နေတဲ့အာယုံပေါ်လာတယ် လွတ်လိုက်တဲ့အာယုံတွေပေါ်နေတယ်။ဒါဘွေမတော်အချိန်မှလာပေါ်တာပဲ။အဲ့ဒီအာယုံကိုဘုန်းကြီးတို့ဒီဘဝလက်ရှိဘဝဆိုကြပါစို့နော်။သူ့ရဲ့ပရိသန်နေစိတ်ကလည်းဒီအာယုံပဲသိတယ်။ပရိသန်နေနောက်မှာဆက်လက်ဖြစ်ပေါ်လာတဲ့ဘုံစိတ်တွေကလည်းဒီအာယုံပဲသိတယ်။နောက်ဆုံးဘုန်းကြီးတို့ဖြစ်မဲ့သုတိစိတ်မှလည်းဒီအာယုံပဲသိပါတယ်။ဒါကပရိသန်နေဘုံသုတိဒါကအာယုံတူမြဲဓမ္မတာပဲ။ဒီအာယုံဟာဘာအာယုံလဲလို့မေးတော့အတိတ်ဒီကဏိကလည်းမရဏတနာအချိန်ခါမှာထင်ခဲ့တဲ့အာယုံပဲ။ ဒါဖြစ်တဲ့ယောဂီပုဂ္ဂိုလ်အများစုကဒီဘဝင်ကြတဲ့အခါမှာဒီဘဝင်စိတ်ရဲ့အာယုံကိုလှမ်းရှုရှုလို့သူတို့မနားမလဲသေးဘူးရှုလည်းမရှုတတ်သေးဘူးဘဝင်စိတ်စိတ်တိတ်ကိုလည်းမရှုတတ်သေးဘူးဒီမှာဘဝင်စိတ်ကြောင့်ဖြစ်ပေါ်နေတဲ့ဘဝင်မနောအจิตတကလေးကိုတော့သူကရှုတတ်သေးတယ်ဒါဒီဆင့်ကအဲ့ဒါဘဝင်စိတ်ဟာစိတ်စိတ်တိတ်မနှလုံးရှိလည်းမသိသေးဘူးပြီးတော့နာကမထလည်းစိတ်တိတ်ကြောင့်မရှုရသေးတော့နားမလဲဒီဘဝင်စိတ်ကဘာကိုအာယုံပြုတ်နေတယ်ဆိုတာလည်းသူတို့မသိဘူးမသိတော့ဘာဖြစ်လဲဒီဘဝင်ကြနေတာကိုပဲ ဖလသမဘဝင်စားတယ်ဆိုပြီးဒီလိုဖြစ်လာဟုတ်တယ်မလားတရားတစ်ခုကိုရှုလိုက်တယ်ကိုကြီးကိုဟန်နဲ့ကိုပေါ့ဘာမှမသိတော့ဘူးဘာမှမသိတော့ဘူးဆိုတဲ့ဥစ္စာကိုဖလသမဘဝင်စားတယ်ဆိုပြီးဖြစ်လာတယ်အဲဒီတော့ဒီမှာအထက်ကရကရှင်းထားတဲ့ဧဝမေဝဥပဇာတဲ့ဥပ္ပန်နဲ့စိတ်တံကာလေနနိမိတ်တမရမဏံကရောတိကာလေနဘွင်ကမောဒရတိယံကစိတ်ကမိမိရှုနေတဲ့အာနပါနနိမိတ်တို့လိုဇံရဲ့ နမိတ်ပေါ့ပရိဘာကနမိတ်ကိုဆန်းအာယုံယူတယ်တခါတရံကြတော့ဘွဲကကြနေတတ်တယ်ဘာကြောင့်လဲအဲ့ဒီအချိန်ကမှဇိုင်ငါတွေကစိတ်အစဉ်ကိုချီမထားနိုင်တဲ့စွမ်းအင်တွေတိတ်မရှိသေးဘူးဇိုင်ငါတွေကအသိမကောင်းသေးဘူးနမူနာအဲ့မှာအထက်ကရကရှင်းထားတဲ့ကကလေးလေးတယောက်မတ်တရသင်္ဆဆိုရင်ခဏခဏထိုင်ထိုင်ပြီးကြသွားတယ်ဘာဖြစ်လို့လဲအင်္ဂါတွေကခင်ကန်းမှုမရှိသေးဘူး အလားတူပဲဒီမှာတမာတိကခိုင်ငံ့မှုမရှိသေးတဲ့အချိန်ကမှဘဝင်ကကြကြသွားတယ်အဲဒီဘဝင်ကြကြသွားတာကိုပဲအာဒါဖလတ်မှာပါပဲလို့သွားယူလိုက်ရင်တော့ဒီညမှာဆုံးသွားပြီရှေ့သွားဖို့ရလမ်းမရှိတော့ဘူးသို့တော့ဖလတ်သမပတ်ဆိုတာကဒီမှာကြီးတွေကဖွဲ့ရဟောတဲ့အတိုင်းနော်နံပါတ်1ခန္ဓာ၅ပါးယုံနာတရားတွေသိရမယ်နံပါတ်ဣဇဒပိဋကနံပါတ်2 အကြောင်းတရားတွေထင်ရှားပြီလို့အကျိုးခန္ဓာ၅ပါးထင်ရှားဖြစ်တာသိရမယ်အကြောင်းတရားတွေခြုံငင်းတဲ့အတွက်အကျိုးခန္ဓာ၅ပါးခြုံငင်းတာလည်းသိရခန္ဓာ၅ပါးတို့ရဲ့ဖြစ်မှုပြမှုလည်းသိရနံပါတ်3ဒီခန္ဓာ၅ပါးတို့ရဲ့အပြတ်တက်တဲ့ကိုလည်းသိရဒါတွေကိုကြည့်ပြီးတော့အနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးဌာန်တင်ပြီးရှုနိုင်ပါမှမဉဏ်ပေါ်ညာဆိုတာကပေါ်မှာရုပ်ဆိုတာဘာလဲဒီမမြင်ဘူးကလပ်ဆိုတာဝေးရောရှုမရဘူးဆိုပြီးတော့ကြောခိုင်းထားတယ်ဘုရားတရားကိုကြောခိုင်းထားတယ် အဲဒီတော့ရုပ်ဆိုတာဘာလဲမသိဘူးနာမ်ဆိုတာလည်းရှုလို့မရဘူးမျက်စိတမေတရားတွေပဲအတွင်ဖြစ်နေတဲ့ဂရေတသိမ့်မကဖြစ်နေတဲ့ဒီနာမ်တရားတွေဘယ်လိုရှုမလဲဆိုပြီးတော့ဂရေတသိမ့်နဲ့ကင်ပေါက်ထားတာပေါက်ထားတော့ဒီနာမ်လည်းပုတ်နေတယ်လှုပ်လို့မရရှုလည်းမရှုဘူးအဲ့မရှုတဲ့ပုဂ္ဂိုလ်ကရုပ်ဆိုတာဘာလဲမသိဘူးနာမ်ဆိုတာဘာလဲမသိဘူးအကြောင်းတရားဆိုတာဘာလဲအဝိဇ္ဇာတနာဥပါဒသင်္ခါရကံဆိုတဲ့အဓိကထောင်ခဲ့တဲ့အကြောင်းတရားဆိုတာဘာလဲမသိဘူးရှုမှမရှုတော့ဘူး မသိတာတွေတဘုံကြီးထမ်းပြီးတော့ကမ္မထမ်းကြောင်းတိုင်းဝင်လိုက်တယ်တခုခုရှုလိုက်တယ်စိတ်ကငြင်ပြီးတော့ဘဝင်ကျသွားတယ်ဘာမှမသိတော့ဘူးဒါဖလားတဘာပါဆိုပြီးပြောရှင်းလိုက်ပါဒါပဲပြဿနာနော်အဲ့ဒီလိုဘဝင်ကျတာယံခါစိတ်ဘဝင်ကျနေတဲ့ယံခါနမိတ်မှာစိတ်ကကတ်နေတယ်ဒါကဥပ္ပစရသမာဓိဉာဏ်ကြီးမှာဖြစ်တတ်တဲ့သဘာဝပါနော်သို့တော့ ဤဘဝင်စိတ်ဒီအတိတ်မရဏတဏ္ဍဇောရဲ့အာယုံကိုသိပါတယ်ဆိုတာကလည်းများသောအားဖြင့်လောကီဘုရားသူတည်နာပြုကြည့်ပါတယ်အတိတ်မရဏတဏ္ဍဇောရဲ့အာယုံကိုရှုနိုင်တဲ့အချိန်ခါကျမှနားလည်တာပါဒီနည်းပြောရင်တော့ပြိဿသမုပ္ပါကိုရှုတဲ့အပိုင်းကြမှာနားလဲတယ်ဒီပုံစိတ်ကဘာအာယုံကိုပြုတယ် ဒီပရိနာနိစိတ်မှာစိတ်စိတ်တိဘယ်နှလုံးရှိတယ်ပရိနာနိနောဆက်လက်ဖြစ်ပေါ်လာတဲ့ဒီဘုံစိတ်မှာစိတ်စိတ်တိဘယ်နှလုံးရှိတယ်ဘာကောကိုသိနေတယ်အဲ့ဒီခါကျမှကိုယ်ပဲပြပြရှိလို့ရပါတယ်အဲ့တော့အတိတ်လည်းမရှိဘူးယုံမှန်လည်းမရှိဘူးအဲ့လိုပုံကိုယ်တွေသိနိုင်တဲ့အရာမျိုးမဟုတ်ပါဘူးမသိတော့သူကဘာဖြစ်လဲဒီဘုံကြနေတာကိုပဲဖလားသမဖတ်ဆိုပြီးလွတ်လိုက်တော့ဒီပုံကိုယ်အတွက်လမ်းဆုံးမသွားဘူးလားလမ်းဆုံးသွားတယ်ဒါရှိမှန်ကန်တဲ့လမ်းကိုရှောက်ဖို့ကတော်တော်ကြီးခီးဝေးသွားပြီနောက်တစ်ခုကဒီ ရုပ်တဏ္ဍာနေချုပ်နေတယ်ဆိုပြီးတချို့ကဒီလိုပြောပြန်တယ်ဘာမှမသိတော့ဘူးရုပ်တဏ္ဍာနေချုပ်သွားပြီဒါကလည်းသူအဲ့ဒီအချိန်ကမှ तू ဘာမှမသိတာနဲ့ရုပ်တဏ္ဍာနေချုပ်တယ်လို့ तू ပြောနေတာအမှန်ကတော့ဒီရုပ်နာခြုံငင်းနေတဲ့ဓမ္မဘက်ကဘုန်းကြီးတို့သာသနာတော်မှာအလုံးအစင့်မြင့်တဲ့ဓမ္မဘက်ပါဘုဒ္ဓနည်းပြောခဲ့တဲ့និရောဓဓမ္မဘက်ပဲအဲ့တော့ဒီនិရောဓဓမ္မဘက်နဲ့ပတ်သက်ပြီးတော့ဒကာကြီးကလည်းမေးခွန်းတစ်ခုမေးထားတဲ့အတွက်နော် နည်းနည်းလေးဘုန်းကြီးပြောချင်ပါတယ်ဒါပေမဲ့ဒီနေရာမှာသုတိမသုတ်တံလေးဘုန်းကြီးကိုးထားပါတယ်ဘုဘွေခောသုတိမဓမ္မထိတိညာနာသစ္စာနိဗ္ဗာန်ညာနာဟိုဘက်မှာသမဏေတရားတစ်ချက်ကိုမှရေးထားပါတယ်နော်ဘုဘွေခောသုတိမဓမ္မထိတိညာနာသစ္စာနိဗ္ဗာန်ညာနာဒါဘာပြောချင်တာလဲဆိုတော့နိဗ္ဗာန်ကခုနကဓမ္မထိတိခေါ်တဲ့ညာကရှေ့ကဖြစ်တယ်နိဗ္ဗာန်ကိုအာယုံယူနေတဲ့အရိယာမဉ္ဇဉ်ဘုံညာကနောက်ကဖြစ်တယ် ဒါဘုရားကအတိအကျဟောတယ်အဲဒီတော့ဓမ္မအဖြစ်ဉာဏ်ဆိုတာဘာလဲဆိုတော့ခုနကခန္ဓာ၅ပါးယုံနာတရားတွေရဲ့အနိစ္စအချင်းဟာသို့မဟုတ်ဒုက္ခအချင်းဟာသို့မဟုတ်အနတ္တအချင်းဟာမှာတည်နေတဲ့ဉာဏ်အလုံးဝိပဿနာဉာဏ်အလုံးကိုဓမ္မအဖြစ်ဉာဏ်လို့ခေါ်တယ်ဆိုလိုတာကဝိပဿနာဉာဏ်ရဲ့အဆုံးအမသာလျှင်နိဗ္ဗာန်ကိုအာရုံယူတဲ့အရိယာမဉ္ဇဉ်ပူဇဏ်ကပေါ်မယ် ဝိပဿနာဉာဏ်မှအစစ်မဖြစ်သေးတဲ့ဓမ္မထိတိခေါ်တဲ့သင်္ခါရတရားတို့ရဲ့အနိစ္စဒုက္ခအနတ္တအချင်းဟာမှတည်နေတဲ့ဝိပဿနာဉာဏ်ကမဖြစ်သေးတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာဒီနိဗ္ဗာန်ကိုအာရုံယူနေတဲ့အရိယာမဉာဏ်ဘုံဉာဏ်ဆိုတာဖြစ်နိုင်မလားဘယ်လို့မှမဖြစ်နိုင်ဟုတ်တယ်မလားမဖြစ်နိုင်တဲ့အချိန်ကကြတော့အဲ့ဒီမာယင်းချက်ကပြဿနာတစ်ခုနောက်တစ်ခုကတော့သူတို့ပြောတာကရုပ်တင်ဉာဏ်ကြီးအကုန်လုံးချုပ်နေတယ်တဲ့စိတ်စိတ်တွေအကုန်ချုပ်နေတယ်ရုပ်ဉာဏ်ကြီးချုပ်ငြိမ်းနေတယ်ဘာမှမသိတော့ဘူး အဲ့ဒါနဲ့ဒီမှာကြည့်ဒီဘုံဝင်စိတ်ကဘုန်းကြီးတို့စိတ်တစ်မျိုးဖြစ်ပါတယ်ဝိပဿစိတ်တစ်မျိုးဖြစ်တယ်အဲ့မှာသတုဘုံမကစိတ်တဟိနောဝိဇာဏလက္ခဏာနာမနတ္တိတပ္ပဝိဇာဏလက္ခဏာမေဝသမေန120မှာအထတလိအထကရာကိုကိုးထားပါတယ်နော် ကာမရူပအရူပခေါ်တဲ့ဘုံလေးပါအတွင်ဖြစ်နေတဲ့စိတ်မှန်ခဲ့ရင်ဝိဇာဏလက္ခဏာအာယုံကိုသိတတ်တဲ့လက္ခဏာရှိတဲ့လက္ခဏာမရှိတဲ့နံတရားဆိုတာမရှိကောင်းပါဘူးလက်အာယုံကိုမသိတဲ့သိတဲ့လက္ခဏာမရှိတဲ့စိတ်ဆိုတာလည်းမရှိပါဘူးသဗ္ဗံဝိဇာဏလက္ခဏာမျိုးကစိတ်အလုံးမှဝိဇာဏမိမိဆိုင်ရာအာယုံကိုသိတတ်တဲ့လက္ခဏာအမြဲတမ်းရှိတယ်အဲ့တော့ဘာမှမသိဘူးဆိုတာကမဟုတ်ဘူးလို့ပြောလို့တော့ပါစိတ်မချုပ်သေးရင်နော် စိတ်ငချုပ်သေးတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာဘာမှမသိဘူးဆိုတာကတော့မဖြစ်နိုင်ဘူးသို့တော့စိတ်ချုပ်တဲ့သမဘကောမရှိဘူးလားဆိုတော့နိရောဓသမဘဆိုတာရှိပါတယ်နော်စိတ်ချုပ်တဲ့သမဘကဘယ်လိုပုဂ္ဂိုလ်ဝင်စားနိုင်လဲအနာဂံယဟန္တာပုဂ္ဂိုလ်တွေပဲဝင်စားနိုင်စိတ်ချုပ်ရင်စိတ္တိတ်တွေချုပ်တယ်နန္တရားချုပ်တယ်နန္တရားတွေချုပ်တဲ့အတွက်နာကြောင့်ဖြစ်တဲ့စိရိသယုတ်လည်းချုပ်တယ်စိတ်ကြောင့်ဖြစ်တဲ့စိရိသယုတ်တွေလည်းချုပ်တယ်အဲ့ဒီသမဘကဘယ်လိုဝင်စားဘယ်ပုဂ္ဂိုလ်တွေဝင်စားနိုင်လဲဆိုတော့ အနာဂံယဟနာပုဂ္ဂိုလ်တွေဝင်စားနိုင်တယ်ဝင်စားနိုင်တော့ဘာကြောင့်ဝင်စားတယ်ဒီအပိုင်းကိုဒီမှာရှင်းထားတယ်အဲဒီမှာကတ္တမတမပိစ္ဆံတိတိသင်္ခါရဏံပုဒ္ဓိဖေတိဥက္ကံဒိဋ္ဌဝါဒိဋ္ဌိဝဓမ္မေအစိတ်တကဟုတ်တဝါနိရောဓနိဗ္ဗာန်ပတ္တဝဒုက္ခဝိဟရိတ္တမာတိဓမ္မပါဓမ္မပိစ္ဆန္တိအဘဲကြောင့်နိရောဓဓမ္မပကိုဝိဇ္ဇတော်မူကြကုန်သည်ဟုမူလောကိဇံဓမ္မပရှိပကိုရရှိတော်မူကြကုန်သောအနာဂံယဟနာအရှင်မြတ်ကြီးတို့သည် ယုံနာကြောင့်ကြောင့်သင်္ခါရတရားတို့ဖြစ်ချင်းပြည့်ချင်းအထုအပြား၌ညီငွေတော်မူကြဂုံသည်ဖြစ်၍မျက်မှောက်သောကိုယ်ဤအဖြစ်၌ပင်လျင်စိတ်စိတ္တိတို့မရှိကြဂုံသည်ဖြစ်၍စိတ်စိတ္တိတို့ခြုံငင်းနေကြဂုံသည်ဖြစ်၍စိတ်စိတ္တိစိတ္တရုပ်တို့ဤခြုံငင်းခြင်းအနုပါတိတေတနိဗ္ဗာန်ဓာတ်တို့ရောက်ရှိ၍နေကြဂုံတကဲ့သို့ခန္ဓာသာသာနေကြဂုံအံ့ဟုနှလုံးပိုက်တော်မူကြဂုံ၍ဤရောတသမဘတ်ကိုဝင်စောတော်မူကြဂုံဤဆိုလိုတာက ပရိနိဗ္ဗာန်ကမဆန်သေးဘူးပရိနိဗ္ဗာန်မဆန်ခင်မှာနိဗ္ဗာန်ကိုရောက်တယ်လို့နေခင်ကြနိဗ္ဗာန်မှာကဘာလဲခန္ဓာငါးပါးလည်းမရှိဘူးရုပ်လည်းမရှိဘူးနာမ်လည်းမရှိဘူးသူကခုရုပ်မှာတစ်စိတ်တစ်ဒေသတော့ကျန်တယ်ကမ္မဇယုတ်စိရိဥရိဇယုတ်ဟာရဇယုတ်ဒီသုံးခုတော့ကျန်တယ်စိရိဇယုတ်လည်းမရှိဘူးနန္တရားတွေလည်းမရှိဘူးဒီပိုင်းတော့ချုပ်အကုန်တော့မချုပ်သေးဘူးပေါ့လေကမ္မဇယုတ်ဥရိဇယုတ်ဟာရဇယုတ်ကျန်နေသေးတယ်ကျန်နေပေမဲ့လို့စိတ်ကမရှိတော့တဲ့အတွက် ဒီအငိမ့်တဲ့နိဗ္ဗာန်ရဲ့အရာသာကိုခံစားလို့တဲ့အတွက်ကြောင့်ဒီညရောသမဘကိုဝင်စားတာဒါသမဘထဲမှာအဆင့်အမြင့်ဆုံးသမဘဖြစ်ပါတယ်အဲ့တော့သူတို့ကညှိငွေတယ်ဆိုတာကဒီနေရာမှာဟိုလက်မြချင်းညံဖြစ်လို့ညှိငွေတဲ့ပုံစံမျိုးမဟုတ်ပါဘူးဒါကသူညှိငွေတယ်ဆိုတာကသင်္ခါရတရားတွေရဲ့ဖြစ်မှုပြမှုအပြစ်ကိုမြင်တဲ့အတွက်ညှိငွေတဲ့နိဗ္ဗိဒဉာဏ်ပဲနိဗ္ဗိဒဉာဏ်ဆိုတာကဘုန်းကြီးတို့ ဝိပဿနာဉာဏ်ထဲမှာအမတန်အဆင့်မြင့်တဲ့ဉာဏ်ပါနိဗ္ဗိဒံဝိရိစတိညှိွေလာပြီဆိုရင်တွေ့တတ်တတ်မှမှုတွေကင်းပြတ်သွားမယ်တွေ့တတ်တတ်မှမှုကင်းပြတ်တဲ့အရိယာမဉ္ဇဏ်ကင်းပြတ်အောင်ပြုလုပ်ပေးနိုင်တဲ့အရိယာမဉ္ဇဏ်ဘုံဉာဏ်တွေရရှိဖို့ရအတွက်အမတန်အရေးကြီးတဲ့အကြောင်းတစ်ခုဖြစ်ပါတယ်ဉာဏ်တစ်ခုဖြစ်ပါတယ်နော်ဒီနိဗ္ဗိဒနုပါဒနာဉာဏ်ကသင်္ခါရတရားတွေရဲ့အဖြစ်ကိုကောင်းကောင်းမြင်လိုက်တဲ့အခါသင်္ခါရတရားတွေအပေါ်မှာညှိွေလာညှိွေတာကဒေါမနတာနဲ့ရှင်ပြီးတော့စိတ်မချမ်းသာတာမျိုး မဟုတ်ပါဘူးဉာဏ်မှာပဲဒါကညီဝဲမှုကအကုသိုလ်တရားမဟုတ်ဘူးသူကဝိပဿနာဉာဏ်တစ်မျိုးဖြစ်ပါတယ်အဲဒီဝိပဿနာဉာဏ်ကရင့်ကျက်လာတဲ့အခါကျတော့မှသင်္ခါရတရားတွေကိုမလိုချင်မှသူကသင်္ခါရကလွတ်မြောက်ပါသင်္ခါရတရားတွေကိုလိုချင်နေသေးတယ်ဆိုရင်ဆွဲမဲ့နေသေးတယ်ဆိုရင်ဒီသင်္ခါရကမလွတ်မြောက်နိုင်ဘူးမလွတ်မြောက်နိုင်တဲ့အတွက်ကြောင့်သူက လွတ်မြောက်စေလိုတဲ့ဥတည်ချက်ဖြင့်ဘုရားရှင်ကဒီဝိပဿနာဉာဏ်စဉ်တွေကိုခေါ်ထားတာပါနော်အဲဒီတော့ဒီနိဗ္ဗိဒဉာဏ်ကအရေကောင်ဝိပဿနာဉာဏ်ကြီးအရေကောင်မှာဒီနိဗ္ဗိဒဉာဏ်ကအရေးကြီးတဲ့အတွက်ခုအနတ္တလက္ခဏာသုတ်တန်တို့လို့သုတ်တန်တွေမှာဧဝပတ္တခောဘိက္ခုရဲ့အရိယသာဝကောရူပတမိန်တိနိဗ္ဗိဒတိဝေဒနာယပိနိဗ္ဗိဒတိတင်ညာယပိနိဗ္ဗိဒတိသင်္ခါရေတုပိနိဗ္ဗိဒတိဝိညာဏံပိနိဗ္ဗိဒတိ ယောဝေဒနာတင်ညာသင်္ခါရဝิญဉ်ခေါ်တဲ့ဒီခန္ဓာ၅ပါးဘုံကညီငွေမယ်ညီငွေနိဗ္ဗိတံဝိရိစတိညီငွေတဲ့အတွက်တွေ့တာမေမောနေတဲ့တဏှာတရားကြီးကင်းပြတ်ယုတ်သိမ်းချုပ်ငြိမ်းသွားလိမ့်မယ်လို့ဒီလိုဟောထားတာအဲ့ဒီလိုတဏှာယုတ်သိမ်းချုပ်ငြိမ်းနိုင်ရဲ့အတွက်အပိထောက်ပနေတဲ့ဝိပဿနာဉာဏ်ကိုညီငွေတယ်လို့ဒါခေါ်သုံးထားတာပါနော်ခုလည်းဒီတိုင်းပဲဒီအနာဂယဟနာအရှင်မြတ်ကြီးတို့ကသူတို့ကသံဃာပတ်ရှိပါကိုသူကခေါ်ဆုံးကြရအောင် သံသဘောမှမရဘဲနဲ့ဒီနိရောဓဓမ္မပတ်ကိုဝင်စားလို့မရဘူးသံသဘောပတ်ရှိပတ်ကိုလည်းရရမယ်အနာဂံတော်လည်းဖြစ်ရမယ်တော့မို့ယဟနာတော်လည်းဖြစ်ရဒီတော့မိမိကလည်းသံသဘောပတ်ဆိုတာလည်းဘာမှလည်းမသိဘူးအားလည်းမထုတ်ဘူးအနာဂံလည်းမဖြစ်သေးဘူးယဟနာလည်းမဖြစ်သေးဘူး तू ကအကုန်လုံးရုပ်တည်နာနေချုပ်နေပါလိမ့်ဆိုတော့ဘယ်နဲ့တော့ဟမ်အဲ့ဒါကိုယ်ကဖြစ်တာလေနော် ဘာမှမချုပ်ဒီနိဗ္ဗာန်မှာနှုတ်ယုံနာချုပ်တာမှန်တယ်ဒါဖြစ်လေဒီအတ္တကရတနိဗ္ဗာန်ကိုအရိယာမစိတ်ကိုစိတ်ကအာယုံပြုတော့အတ္တကရနိဗ္ဗာန်ကိုအာယုံယူနေတဲ့အချိန်ခါမှာထိုယောဂီရဲ့တန်တမာဒီအရိယာမစိတ်ရှိနေတယ်အရိယာဖို့စိတ်ရှိနေစိတ်စရိတ်မချုပ်ပါဘူးအရိယာမစိတ်ကစိတ်စရိတ်မဟုတ်ဘူးကပရမဇန်ဝိဇာကရင်စိတ်စရိတ်39လုံးရှိမယ်ပရမဇန်ကိုဝိပဿနာရှုခဲ့အရိယာမဲ့ဆိုက်ခဲ့ရင်စိတ်စရိတ်39လုံးရှိမယ် ဒုတိယဇန်ရှုခဥပဒနာရှုခအရိယာမဲစိုက်ခင်ရေးဆဲစရီတွေ35လုံးရှိမယ်စသည်ဖြင့်အရိယာဖို့ကလည်းအရိယာမဲနဲ့အတူတူပဲအရိယာမဲက38လုံးဆိုအရိယာဖို့လည်း38လုံးပဲအရိယာမဲက35လုံးဆိုအရိယာမဲဖို့ကလည်း35လုံးသူစိတ်စရီတွေမချုပ်ဘူးအဲ့အရိယာမဲစိတ်ဖို့စိတ်တွေကဒီအတ္တကရတယုံနာတင်္ခါရတွေချုပ်ငိမ့်နေတဲ့အတ္တကရတအငိဒနိဗ္ဗာန်ကိုလှမ်းပြီးတော့သူကသိနေတာဒါကဖလသမပအရာသို့မဟုတ်မဂ္ဂဝိတိအရာ ခုဒီမှာကသင်္ခါရတရားတွေပုံမှာညင်းငွေတဲ့အတွက်និရောဓသမပဝင်စားတယ်ဆိုတော့အဲ့ဒီဝင်စားမဲ့ပုဂ္ဂိုလ်ကပထမပရမဇန်ကိုဝင်စားရတယ်။မကတိုင်းတစ်ခုကိုအာရုံယူမယ်။ပရမဇန်ဝင်စားပြီးပရမဇန်နံတရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာတွေသုံးသပ်တင်ပြီးရှု။ရှုမိတဲ့ကဒုတိယဇန်ဆက်ပြီးဝင်စားတယ်ဒုတိယဇန်နံတရားတွေကိုထပ်ပြီးတော့ဒုတိယဇန်နံတရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာတွေသုံးသပ်တင်ရှုတယ်။အဲ့ဒီလိုအစဉ်အတိုင်းဇန်တရားတွေကိုရှုထားလိုက်တဲ့ကဟောအာဂေသညရဏဇန်နဲ့ကတ်သွားတယ် အဲ့အာကိစီယနာဇံကိုရှုပြီးတဲ့အချိန်ခါကျတော့မှခုနကလေးချက်ပေါ့ဘုရားရှင်ခေါ်တော်မူခဲ့ရင်ဒီနိရောဓသမပတ်မှာထပ်ပါစေတန်ခါကအလိုရှိခဲ့ရင်နိရောဓသမပတ်မှာထပ်ပါစေဆိုပြီးတော့ဘုဗ္ဗကိစ္စ၄ပါးပြုလို့ရပါတယ်ပြုလို့ပြီးတော့မှဒီနေဝတညာနေရဏဆံကိုဆက်ပြီးရှုလိုက်တဲ့အခါနေဝတညာနေရဏဆံလေးတစ်ကြိမ်နှစ်ကြိမ်ပေါ့လေဒါတော့ဟုတ်ဘာသာတိလိထအလုံးငါဆိုတာအဲ့တော့ဒီကြိမ်တော့ဖြစ်ပြီးတော့ねသူက စိတ်စိတ်စိတ်ကြီးချုပ်သွားဘာမှမသိတော့ဘူးဆိုတော့ဒါခေအပြောနဲ့ပြောရင်အဲ့ဒီရောက်တာအဲ့ဒါကခုနကပြောသလိုလင်မယားချင်းရံဖြစ်လို့ညီငွေတဲ့ညီငွေနည်းမျိုးတော့မဟုတ်ဘူးသူကဒေါသနဲ့ရှင်တဲ့ညီငွေမှုမဟုတ်ဘူးဝိပဿနာဉာဏ်ပဲဝိပဿနာဉာဏ်နဲ့ဒီသင်္ခါရတရားရဲ့ဖြစ်မှုပြည့်မှုတွေကိုကြည့်ပြီးတော့ဉာဏ်ထဲမှာဒီသင်္ခါရတရားတွေကိုလွတ်ချင်လာတယ်လွတ်မြောက်လို့တဲ့စိတ်နော်အဲ့လွတ်မြောက်လို့ဆိုတော့လွတ်ကလည်းမလွတ်နိုင်သေးတော့လွတ် ပြဏိဗံစံတဲ့အချိန်ခါမှာယုံနာနဲ့ခြုံကြီးနဲ့အငိမ့်တအတင်္ဂတတနိဗ္ဗာန်မှာရောက်ပြီးနေသလိုဒီခုနကနိဗ္ဗာန်တို့နိဗ္ဗာန်ဟောအနုပါတိတ္တနိဗ္ဗာန် sorry နော်အနုပါတိတ္တနိဗ္ဗာန်ဓာတ်တို့ရောက်ရှိပြီးနေသလိုခုပြစ္ဆုတ်ပံမှန်လဲငါအဲ့ဒီလိုရောက်ပြီးနေခြင်းနဲ့ဆိုတဲ့ရည်ရွယ်ချက်ဖြင့်နိဗ္ဗာန်ရဲ့ နိရောဓသမဘရဲ့အရာဆန်ကိုသုံးဆောင်ခံစားလိုတဲ့အတွက်ကြောင့်ဒီနိရောဓသမဘကိုဝင်စားတော်မူခြင်းဖြစ်ပါတယ်နော်။ဒါကြောင့်ဒီညီငွေမှုကဝိပဿနာဉာဏ်နဲ့ရှင်ကျွဲနေတဲ့ညီငွေမှုနဲ့သာဖြစ်ပါတယ်။ဟုတ်လားဒီကကြီး။ကဲဟိုနောက်မှာခொနကဒီကကြီးပြောတဲ့ပီတိပရိသဝေဒီဆိုတဲ့ရှုခွက်ကလေးရေးထားပါတယ်နော်။ဒုတိယပထမစတုက အာနာပါနကမ္မထမှာ အရှိအတုအစလည်းဆုံးသိရမယ်ငြင်းရမယ်ငြင်းရမယ်ငြင်းရမယ်ဆိုတာကဒါပထမစတုကဒုတိယစတုကမှာပိဋိပရိသဝေတိအတ္တသိတမိတိတိခတိပိဋိပရိသဝေတိပတ္တသိတမိတိတိခတိဒုက္ခပရိသဝေတိအတ္တသိတမိတိတိခတိစိတ္တသင်္ခါရပရိသဝေတိအတ္တသိတမိတိတိခတိပတ္တသိတမိတိတိခတိပတ္တဗျံစိတ္တသင်္ခါရအတ္တသိတမိတိတိခတိဒါဘာပြောလဲအမှတိတိသုံးလေးအောက်မှာရေးထားတယ်နော်ပိဋိကိုထင်ထင်ရှားရှားသိလျက်ဝင်လေကိုဖြစ်စဉ်ဟောင်းကြည့် ပီတိကိုထင်ထင်ရှားရှားသိလျက်ထွက်လေကိုဖြစ်စေအံ့ဟုဖြင့်ဒုက္ခကိုထင်ထင်ရှားရှားသိလျက်စိတ်ဓာတ်သင်္ခါရကိုထင်ထင်ရှားရှားသိလျက်စိတ်ဓာတ်သင်္ခါရကိုငြိမ့်စေလျက်ဝိလေကိုဖြစ်စေထွက်လေကိုဖြစ်စေလို့ကျင့်တယ်။ဘာပြောတာလဲအောက်မှာရှင်းထားတယ်နံပါတ်1ကိုရှင်းထားတယ်ပီတိနော်အာနာပါနပရိဘကနမိတ်ကိုအာယုံပြည့်အာပီတိကပတိဖြစ်နေပြီဟမ်ဟုတ်ပြီ အာနာပါနပရိဘကနမိတ်ကိုအာယုံပြု၍ပီတိနှင့်ရှင်သောပထမဇန်ဒုတိယဇန်တို့ကိုဝင်စား၏ပီတိကပထမဇန်မှာလည်းရှိတယ်ဒုတိယဇန်မှာလည်းရှိတယ်တတိယဇန်နဲ့သုတ္တဇန်ကြတော့မရှိတော့ဘူးထိုယောဂဝဆရာပုဂ္ဂိုလ်ဤတဏ္ဍ၌ဇန်သမဘတ်ကိုဝင်စားစေခဏ၌ဇန်ကိုရရှိနေသည်ဖြင့်အာနာပါနပရိဘကနမိတ်အာယုံကိုထင်းထင်းရှားရှားသိနေသောကြောင့်အာယုံကိုအကြောင်းပြု၍ထိုယောဂဝဆရာပုဂ္ဂိုလ်သည်ဇာနပီတိကိုထင်းထင်းရှားရှားသိနေ၏ ရင်းတို့ဇာဏပီတိဇာနှင့်ရှင်သောပီတိကိုထင်ရှားရှားသိလျက်အသက်ရှူနေခဲ့သောအာယုံသဘောအဖြစ်ပီတိကိုထင်ရှားရှားသိနေသည်ဤရင်းတို့ပီတိကိုထင်ရှားရှားသိလျက်အသက်ရှူနေပါတဲ့ဟောဒါကတခုဘုရားရှင်သင်ပေးတဲ့အသက်ရှူပုံဤစနစ်ပဲနော်ပထမသရုပ်ကကတော့ပရမဇန်ဒုတိယဇန်တတိယဇန်သရုပ်ဇန်သမာဓိတွေကိုထူထောင်ပြီးတော့အသက်ရှူနေပါအခုဒီမှာကတော့ပီတိကိုထင်ရှားရှားသိပြီးတော့အသက်ရှူပါဒါဆံရတဲ့ပုဂ္ဂိုလ်ရဲ့အရာပဲ ဘာသာမှမရသေးဘူးအဲ့ဒီဟာမျိုးဖြစ်မလားမဖြစ်ဘူးနော်ပရမတရားတို့ကိုပရမတ်တို့ဆိုင်အောင်သဘာဝမှန်အတန်ထိုးထွင်းသိတတ်သောဉာဏ်သည်အတ္တမောဟမြည်ယောဂဥစ္စရပုဂ္ဂိုလ်သည်ယင်ပရမဇန်ဒုတိယဇန်တို့ကိုဝင်စား၍ယင်ဇမ္မထား၍ယင်ဇန်နှင့်ရှင်သောပိဋိကိုတနည်းပိဋိကိုအူးမူသည်ဖြင့်အူးမူသည်ဖြင့်ဇန်နတရားအလုံးကိုယင်တို့၏ပြိုပြိုပြက်ပြက်ဂုံဂုံပျောက်ပျောက်သွားသည့်ဘောကိုဉာဏ်ဖြင့်မြင်အောင်ကြည့်၍နော် ဉာဏ်ဖြင့်မြင်အောင်ကြည့်လက္ခဏာရေးသုံးဓာတ်တလက်စီတင်ကဝိပဿနာ ရှုပါသုံးဓာတ်ထိုယောဂဝဆရာပုဂ္ဂိုလ်သည်ဝိပဿနာဉာဏ်အခိုက်နဲ့ယင်ပီတိဤတဏိပီတိနှင့်တကွာသောဇာဏတရားစုတို့၏သဘောဝလက္ခဏာတမညလက္ခဏာကိုထိုးရည်သိမြင်သဖြင့်အတ္တမောဟသဘောအဖြစ်မတိမဝေသောအဖြစ်ပီတိကိုထင်ရှားရှားသိရသည်မည်ယင်းတို့ထင်ရှားရှားသိလျက်အသက်ရှင်နေပါဒါဝိပဿနာပဲဆိုတာကအရှုကအာယုံဖြစ်တဲ့ဇာဏတရားတွေမှာပီတိပါတော့ပီတိရှိနေတဲ့ဒီဇာဏတရားတွေကိုရှုနေ ပ်ပြီးရှုလိုက်တဲ့ဝိပဿနာမှာလည်းပီတိကပါနေအဲဒီတော့အဲ့လိုပီတိကိုထင်နေအဲ့ခါမှာဝိပဿနာဉာဏ်ကဒီပီတိကိုထင်ရှားရှားသိတယ်အဲ့လိုထင်ရှားရှားသိပြီးတော့အသက်ရှုပါလို့ပြောတယ်နော်ဒါကတစ်ခုနောက်တစ်ခုနံပါတ်2ကဒုက္ခပရိသံဝေဒီဟုတ်တယ်မလားအဲ့တော့ဒီဒုက္ခပရိသံဝေဒီကဘာပြောလဲဟိုမှာဖတ်ကြည့်နော်သမ္ပဋ္ဌာပိုင်းနဲ့ပရမဇန်ဒုတိယဇန်တတိယဇန်တို့ကိုအစဉ်အတန်းဝင်စား၍အသက်ရှင်နေခဲ့သော ဝိပဿနာပိုင်း၌ယဉ်ဆန်နေရှင်သောဒုက္ခကိုတဏီဒုက္ခကိုဥမှုသည်ဖြင့်ဇာဏတရားတို့ကိုအစဉ်တိုင်းယင်းတို့၏အပြစ်ကိုအာယုံ၍ဝိပဿနာရှုလျက်အသက်ရှင်နေခဲ့သောဒုက္ခကိုထင်ထင်ရှားရှားသိလျက်အသက်ရှင်နေသည်မိထိုကဲ့သို့ဒုက္ခကိုထင်ထင်ရှားရှားသိလျက်အသက်ရှင်နေပါဒါဘုရားရှင်ကပေးတဲ့နည်းစဉ်လေဒီတော့ဒုက္ခဝေဒနာကဘယ်ထိရှင်လဲပရမဇ္ဈိမာလည်းရှင်တယ်ဒုတိယဇ္ဈိမာလည်းရှိတယ်တတိယဇ္ဈိမာလည်းရှိအဲ့ဒီဇာနေဝင်စားလိုက်ဝင်စားရင်လည်းဒုက္ခကိုထင်ရှားရှားသိမယ် ဒီသာဏတရားတွေကိုဝိပဿနာရှုရှုရင်လည်းအဲ့ဒီချိန်ခါမှာဒီဒုက္ခကိုဆက်ဆက်သိနောက်တစ်ခုနံပါတ်3နံပါတ်3ကဘာလဲစိတ်တသင်္ခါရပရိသံဝေဒီနော်သမထဘိုင်း၌အာနာပါနဇံ၄ပါးလုံးကိုအစဉ်တည်းဝင်စားလျက်အသက်ရှင်နေခဲ့သောဝိပဿနာဘိုင်း၌စိတ်တသင်္ခါရအမိယာသောဝေဒနာတင်ညာစိတ်တသင်္ခါရဆိုတာကဝေဒနာနဲ့တင်ညာကိုပြောတာနော်အဲဒီတော့ဝေဒနာတင်ညာတရားနှစ်ပါးကိုတနည်း ပညာနှင့်ရှင်သောဝေဒနာကိုတဏှိဝေဒနာကိုအဝမှုသည်ဖြင့်ဇာဏတရားအလုံးကိုယင်းတို့၏အပြည့်ကိုအာယုံ၏ဝိပဿနာရှုလျက်အသက်ရှုနေခဲ့သောစိတ်ဓာတ်သင်္ခါရတရားကိုထင်ထင်ရှားရှားသိလျက်အသက်ရှုနေသည်မြည်ယင်းတို့အသက်ရှုနိုင်အောင်ကျင့်ပါဒါကအသက်ရှုပုံဤစနစ်တစ်ခုပဲနောက်တစ်ခုနံပါတ်၄ကပတ္တဗေယစိတ်ဓာတ်သင်္ခါရနဲ့နော်သမထဘိုင်းနဲ့အာနာပါနဇန်၄ပါးတို့ကိုအစဉ်တိုင်းဝင်စားလျက်အသက်ရှုနေခဲ့သော ယုံရင်ယုံရင်သောစိတ်တသင်္ခါရတရားတို့ကိုငြိမ့်စေလျက်ချုပ်စေလျက်အသက်ရှူလေသည်မြည်၏ဆိုလိုတာကပရမဇာအခိုက်မှာနိဗ္ဗာန်တွေငြိမ့်တယ်ဒုတိယဇာအခိုက်မှာဝိဒဝိသရငြိမ့်သွားတယ်တတိယဇာအခိုက်မှာဒုက္ခအဲပိဋိငြိမ့်တယ်သရုဒ္ဓဇာအခိုက်မှာဒုက္ခငြိမ့်သွားတယ်အဲ့ဒီလိုအစဉ်တိုင်းနော်ယုံရင်ကြမ်းတဲ့သင်္ခါရတရားတွေပဲအဲ့ဒီသင်္ခါရတရားတွေငြိမ့်အောင်ဖြစ်ပြီးအသက်ရှူနေပါဒါတစ်ခက်ချက် ဝိပဿနာပိုင်းနဲ့ဉာဏ်ဆံလေးပါးတို့ကိုအသေးသေးဝင်စား၍ဉာဏ်ဆံအသေးသေးမှထားသောအခါဝေဒနာကိုဥမှုသည်ဖြင့်ဉာဏ်ဆံတရားတို့ကိုသိသိလျက်ရင်းတို့၏အပြည့်ကိုအာယုံရဝိပဿနာရှုခဲ့သောယုံရင်းယုံရင်းသောစိတ်ဓာတ်တိခါတရားတို့ကိုငြိမ့်စေလျက်ချွတ်စေလျက်အသက်ရှုနေသည်မြည်ရင်းတို့အသက်ရှုနေအောင်ကျင့်ပါဒါကတစ်ချက်နော်ပြီးတော့ပိဋိပိဋံဝေဒီပုတ်နဲ့ပိဋိကိုဥမှုသည်ဖြင့်ဝေဒနာကိုဒုက္ခပိဋံဝေဒီပုတ်နဲ့ဒုက္ခဝေဒနာကိုစိတ်ဓာတ်သင်္ခါရနှစ်ပုတ်တို့၌ တင်ညာဝေဒနာတရားနှစ်ပါးသည်စိတ်တမိခရအမြတ်ကတင်ညာနှင့်ရှင်သောဝေဒနာကိုဥတည်ဟောကြားတော်ခေါ်ကြထားတော်မူထို့ကြောင့်ဤဒုတိယစရုပ်ကကိုဝေဒနာနုပါဒနာနီးဖြင့်ဘုရားရှင်ဟောကြားတော်မူသည်ဟုသိရှိပါလေဒါဝေဒနာနုပါဒနာနော်ဒါကတော့ဒီကကြီးဟိုတခါတလေတရားနာတဲ့ပုဂ္ဂိုလ်ကဘယ်လိုဟောမှသိမလဲဒီလိုရွေချက်နဲ့ သူကဒီလိုဟောမှသိမယ်ဆိုရင်ဘုရားရှင်ကစိတ္တသင်္ခါရတရားကတင်ညာသင်္ခါရဆိုပြီးဒီလိုပြောလိုက်တာဆိုတော့ဒါကြောင့်တင်ညာသင်္ခါရဥတည်၍ယုတ်တရားနဲ့တရားအကုန်လုံးကိုရှုရမှာဟုတ်တယ်နောက်တစ်ခုတတိယစရုပ်ကကတော့ဟိုမှာစိတ်ကြပရိတံဝေဒီအတ္တသိတံမိတိသိခတိစသဖြင့်ဟောထားတယ်နော်ဇန်စိတ်ကိုထင်ရှားရှားသိလျက်ဝင်လေကိုဖြစ်စဉ်အဟုဖြစ်၏ဇန်စိတ်ကိုထင်ရှားရှားသိလျက်ထွက်လေကိုဖြစ်စဉ်အဟုဖြစ်၏ စိတ်ကိုလူစွာရှင်လန်းတက်ကြဝမ်းမြောက်စေလျက်စိတ်ကိုအာယုန်၌အမြင်ညွတ်ကောင်းစွာထားလျက်စိတ်ကိုဆန့်ကျင်ဘက်တရားတို့မှလွတ်မြောက်စေလျက်ဒါကတော့စိတ်ကိုဥတည်ခေါ်တာပဲခုနကကဝေဒနာကိုဥတည်ခေါ်တယ်ခုဒီပိုင်းကတော့စိတ်ကိုဥတည်ခေါ်တယ်ဆိုလိုတာကသမထပိုင်းနဲ့အာနာပါနဇန်လေးပါးတို့ကိုအစဉ်တည်းဝင်စားလျက်အသက်ရှင်နေခဲ့သောဝိပဿနာပိုင်း၌ယဉ်ဇန်အသီးသီးကိုဝင်စား၍ဇာမထားတိုင်းထားတိုင်းယဉ်ဇန်စိတ်ကို ဇဏိဇန်စိတ်ကိုဥမှုသည်ဖြင့်ဇာဏံတရားအလုံးကိုရင်းတို့၏အပြစ်ကိုမြင်အောင်ကြည့်၍ဝိပဿနာရှု၍အသက်ရှုနေခဲ့သောဇန်စိတ်ကိုထင်ရှားရှားသိလျက်အသက်ရှုနေသည်မြည်ရင်းတို့အသက်ရှုနိုင်အောင်ကျင့်ပါဇန်ကိုဝင်စားလို့ရှိရင်ခုနကပရမဇာဝင်စားရင်ဇန်ကံ၅ပါးထင်ရှားတယ်အဲ့ဒီဇန်ကံ၅ပါးနဲ့ရှင်ပြီးဒီဇန်စိတ်ကအမြဲဖြစ်နေစိတ်မပါဘဲနဲ့ဇန်ကလေးကြီးဖြစ်တာလားမဟုတ်ဘူးစိတ်ကပါလမ်းရှုရှုလို့ရဟုတ်တယ်မဟုတ်လားသို့တော့စိတ်တခုတည်းမရှိပါနဲ့ တာပဲနော်စိတ်ကိုဥတည်ပြီးတော့ပြန်နေတဲ့ရှင်ဘက်စိတ်စိတ်တွေကိုအကုန်လုံးရှုရအောင်အဲဒီလိုရှုနိုင်ခဲ့ရင်ဒါကစိတ်တဏှုပါဒနာနော်သမထပိုင်းနဲ့ပီတိနေရှင်သောအာနာပါနပရမဇံကိုဝင်စားလျက်အသက်ရှူနေ၏ဖြည်းချင်းနေရှင်သောအာနာပါနဒုတိယဇံကိုဝင်စားလျက်အသက်ရှူနေ၏ရင်းဇံကိုဝင်စားစေခဏနဲ့ဇံစိနေရှင်သောပီတိကြောင့်ဇံစိသည်လွန်စွာရှင်လန်းတက်ကြဝမ်းမြောက်လျက်ရှိရင်းတို့ဇံမိကြည့်ဖြင့်ဇံစိကိုလွန်စွာရှင်လန်းတက်ကြဝမ်းမြောက်စေလျက်အသက်ရှူနေပါအသက်ရှူနေအောင်ကျင့် ဝိပဿနာပိုင်းဆိုင်ကပိဋိနိရှင်သောအာနာပါနပရမဇံကိုဝင်စား၍ယင်းပရမဇံမှထား၍ယင်းဇံနှင့်ရှင်သောပိဋိကိုကဏိပိဋိကိုဥမှုသည်ဖြင့်ပိဋိကိုဥမှုသည်ဖြင့်ဇဏ္ဏတရားအလုံးကိုအပြက်ကိုမြင်အောင်ကြည့်၍အပြစ်ကိုမြင်အောင်ကြည့်ဝိပဿနာရှိပြီးခြင်းနဲ့ရှင်သောအာနာပါနဒုတိယဇာကိုဝင်စား၍ရင်းဇာမထား၍ရင်းဇာနှင့်ရှင်သော ပိဋိကိုတဏိပိဋိကိုအဝိမုသဖြင့်ယင်းဒုတိယဆန္ဒတရားအလုံးကိုယင်းတို့၏အပြည့်ကိုမြင်အောင်ကြည့်ဝိပဿနာရှုဝိပဿနာအခိုက်၌ဇန်နှင့်ရှင်သောပိဋိကိုအာယုံပြုနေသည်ဖြင့်အာယုံပြုနေရ၍ယင်းပိဋိကိုအာယုံပြုနေရသောရှုနေသောဝိပဿနာစိတ်သည်လွန်စွာရှင်လန်းတက်ကြဝမ်းမြောက်လျက်ရှိ၏နော်ရင်းတော်စိတ်ကိုလွန်စွာရှင်လန်းတက်ကြဝမ်းမြောက်စေလျက်အသက်ရှူနိုင်အောင်ကျင့်ပါဒါကအသက်ရှူပုံနည်းစနစ်ပဲနော် အလုံးချစ်ခင်မြတ်လို့အတော်ပြောရွှင်နေသောမိတ်ဆွေတူကိုတွေ့မြင်ရသောအခါတွေ့မြင်ရသူမိမိတန်တန်နဲ့ညီအပြုံးပန်းများပွင့်လန်းလာတကယ်သို့မှတ်ပါအဲ့ဒါမှန်လားမှန်လားမှန်ပါတယ်ဟုတ်တယ်မှန်သမာဓိဟံစိတ်ဓာတ်နော်စိတ်ကိုကောင်းကောင်းထားလျက်အသက်ရှူပုံမှန်လေးသမထပိုင်းဝိပဿနာပိုင်းနှစ်ပိုင်းပင်ရှိသမထပိုင်းနဲ့အာနာပါနပရမဇာကိုဝန်စားလျက်အသက်ရှူနေခဲ့တော့ ဒုတိယဇံကိုဝင်စားလျက်အသက်ရှင်နေခဲ့သောတတိယဇံကိုဝင်စားလျက်အသက်ရှင်နေခဲ့သောသရုဒ္ဓဇံကိုဝင်စားလျက်အသက်ရှင်နေခဲ့သောရင်းဇံတို့၏အာယုံဖြစ်သောအလိုကျင်နေတောက်ပနေသောအာနာပါနပရိပါကနမိတ်အာယုံနှင့်ဇံစိတ်ကိုအငြိညွတ်ကောင်းစွာထားလျက်အသက်ရှင်နေသည်မည်ရင်းတို့အသက်ရှင်နေအောင်ကျင့်ပါအသက်ရှင်နေပါမှတ်ချက်အာနာပါနသရုဒ္ဓဇံသမဘာအခန့်နဲ့အသက်မရှူပါ ထို့သောအသက်မရှူပါဘဲလျင်အဘဲကြောင့်အာနာပါနသုဒ္ဓဆံကိုဝင်စား၍အာနာပါနပရိဘကနမိတ်အာယုန်နဲ့ဇန်စိတ်ကိုကောင်းစွာထားလျက်အသက်ရှူရညွှန်ကြားနေရပါသည်ဟုမေးရန်ရှိအဖြစ်မှဤသို့ဖြစ်အတ္တတပတ္တတိနိဒါယဥပ္ပန္နနိမိတံပိဋ္ဌအတ္တတပတ္တတသမိညမေဝဘုဒ္ဓံမဟာကြီးကပထမတော့သံမြတ်319မှာဘာပြောတာလဲ ဒီကအခွင့်နဲ့အညီအတ္တတပတ္တကိုအမြင်ပြည့်ဖြစ်ပေါ်လာသောအာနာပါနပရိဘာကနမိတ်တိအာနာပါနအမြင်ရသည်သာဖြစ်သောကြောင့်အာနာပါနပရိဘာကနမိတ်ကိုအာယုံပြုနေခြင်းသည်အာနာပါနကိုပင်အာယုံပြုနေသည်မြတ်ကအထက်ပါအတိုင်းခွင့်ဆိုသွားခြင်းပင်ဖြစ်ပေသည်နော်ဝိပဿနာပိုင်း၌ကဒီတို့လာရှိ မာနဘာနာပရမဇန်ကိုဝင်စား၍ယင်းဇန်မှထပြီးလျင်ယင်းပရမဇန်နှင့်ရှင်သောဇန်စိတ်ကိုတဏီဇန်စိတ်ကိုဥမှုသည်ဖြင့်ဇန္နတရားအလုံးကိုအပြည့်ကိုမြင်အောင်ကြည့်ဝိပဿနာရှုအလားတူပင်ဒုတိယဇန်တတိယဇန်သုရဇန်တို့ကိုလည်းအတိအသီးဝင်စား၍ပုံစံတူပင်ဝိပဿနာရှုထို့သောဝိပဿနာရှုရနှင့်ဝိပဿနာအခိုက်ဝဲယင်းဇန်စိတ်တဏီယင်းဇန်စိတ်နှင့်တကွာသော သန္တန်တရားတို့ဤသဘာဝလက္ခဏာတမညလက္ခဏာကိုထိုးထိုးထွင်းထွင်းရှင်းရှင်းလင်းလင်းသိမြင်နေသည်ဖြင့်စိတ်တဲ့ခဏတိုင်းစိတ်တဲ့ခဏတိုင်း၌ထိုးထွင်းသိမြင်နေသည်ဖြင့်ယင်းသန္တဓမ္မအမိယာသောသင်္ခါရတရားတို့၏အနိစ္စအချင်းဟာသို့မဟုတ်ဒုက္ခအချင်းဟာသို့မဟုတ်အနတ္တအချင်းဟာဝိပဿနာဘာဝနာစိတ်၏ကောင်းစွာတည်နေရင်းသောကောင်းစွာတည်နေသောဝိပဿနာဉာဏ်ရှင်သောတမာတိကိုခဏိကစိတ်ကြီးကဲ့ကရာခဏိကတမာတိဟုခေါ်ဆို၏ယင်းခဏိကစိတ်ကြီးကဲ့ကရာခဏိကတမာတိအစွမ်းဖြင့် ဆန်စိတ်ကိုဥမူ၍သိသိထအပ်သောခန္ဓာဓမ္မသင်္ခါရတရားစုတို့ဤအနိစ္စအချင်းရာသို့မဟုတ်ဒုက္ခအချင်းရာသို့မဟုတ်အနတ္တအချင်းရာဟူသောတမျိုးမျိုးသောအချင်းရာနဲ့ဝိပဿနာစိတ်ကိုအညီအညွတ်ကောင်းစွာထားလျက်အသက်ရှူနေပါအသက်ရှူနိုင်အောင်ကျင့်နော်ဒါကဒီခုနောက်မှတတိပြုဖို့ဆိုတာလေးပြောချင်တယ်နော်ဒီ၌အာနာပါနဇံအတိတိကိုဝင်စား၍ရင်းဇံမှထား၍ဆံစိတ်ကိုဥမူလျက်ခန္ဓာဓမ္မအမိယသောဇံသင်္ခါရတရားတို့ကိုဝိပဿနာရှုကြ ယင်းသင်္ခါရတရားတို့၏အနိစ္စအချင်းရာစသောအချင်းရာတစ်မျိုးမျိုး၌မြင်ဝတ်စွာကဲ့၍တည်ငြိမ်သောဝိပဿနာသမာဓိကိုခဏိကစိတ်ကြကကရာခဏိကသမာဓိဟုခေါ်ဆိုသည်ဟုသော အချက်ကိုသတိပြုပါဝိပဿနာပိုင်း၌ဆိုလိုသောခဏိကသမာဓိမှာမြင်မြအဆင့်မြင်မှနေဒီကိုမှတ်သားထားစေလိုပါသည်ဝိပဿနာဆိုတာခဏိကသမာဓိနဲ့လွှဲရတယ်ဒီဇန်သမာဓိတွေဥစ္စရသမာဓိတွေမလိုဘူးဟောသူကခက်ကပြောတာ အဲခဏိကသမารီရဲ့အဖြစ်ကဘာလဲဒီမှာကြည့်ဆံကိုရပြီဆံဏတရားတွေကိုလည်းစနစ်တကျ38လုံးရှိ34လုံးရှိတယ်34လုံး30နှလုံးရှိတယ်32လုံးအကုန်လုံးစနစ်တကျရှုတတ်ရှုပြီးတော့မှဒီဆံသင်္ခါရတရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးဓာတ်တင်ပြီးဝိပဿနာရှုလိုက်တဲ့အခါအနိစ္စအချင်းအမှန်လည်းစိတ်ကညီမဆွာကပ်ပြီးကြည်ချင်းကြည်နေတတ်တယ်ဒုက္ခအချင်းအမှန်လည်းညီမဆွာကပ်ပြီးကြည်ချင်း တည်နေတတ်တယ်အနတ္တအချင်းအမှန်လည်းငြိမ်ဝတ်စွာကပ်ပြီးတည်ခြင်းတည်နေတယ်အဲ့လိုတည်နေတဲ့တမာတိကိုသာလေခဏိကတမာတိလို့ခေါ်တာပါဇန်ဆိုတာဘာလဲဇန်နံတရားဆိုတာဘာလဲဇန်နံတရား34လုံးဆိုတာဘာလဲဘာမှမသိအဲ့လိုမသိတဲ့ပုဂ္ဂိုလ်တန်တမဝိပဿနာထိုင်ရင်ထိုင်ရင်ဒီခဏိကတမာတိဖြစ်မလားမဖြစ်ပါဘူးဟမ်သို့တော့ဓမ္မတန်လမ်းစဉ်ကနေပြီးတော့ယုံနာနေသိသိတယ် အဲ့ဒီယုတ်ဒီနန္ဒီကိုယုတ်ပဲဖြစ်စေသုံးဖို့နာကိုပဲဖြစ်စေဝိပဿနာအနိစ္စဒုက္ခအနတ္တလက္ခဏာသုံးဌာတင်ပြီးရှုတယ်ရှုလိုက်တဲ့အချိန်ခါမှာလဲဒီယုံနာဓမ္မသင်္ခါရတရားရဲ့အနိစ္စအချင်းဟာသို့မဟုတ်ဒုက္ခအချင်းဟာသို့မဟုတ်အနတ္တအချင်းဟာအဲ့ဒီအချင်းရာတစ်ခုခုမှာဘာမနာစိတ်ကညီဝတ်စွာကပ်ပြီးဒီနေနဲ့ဒီသမာဓိမျိုးကိုလည်းခဏိကသမာဓိလို့ခေါ်ဆိုပါတယ်ယုတ်ဆိုတာဘာလဲမသိဘူးနာမ်ဆိုတာဘာလဲမသိဘူးမရှုတတ်သေးဘူး အကြောင်းတရားဆိုတာဘာလဲမသိသေးဘူးအကျိုးတရားဆိုတာဘာလဲမသိသေးဘူးအဲ့လိုမသိတာတွေတပုံကြီးထမ်းပြီးတော့ကမ္မဋ္ဌာန်းကျောင်းတွေမှာဝင်ထမ်းလိုက်တာနဲ့ချက်ချင်းဒီပုဂ္ဂိုလ်တန်တန်မှာခရိကသမารိဖြစ်မှာမဖြစ်ပါဘူးဝိပဿနာခရိကသမารိဘယ်လုံးမှမဖြစ်ဘူးဒါကြောင့်ဘုန်းကြီးတို့ဒီလုပ်ငန်းဝင်ပြုလုပ်တဲ့အချိန်ခါမှာဒီလုပ်ငန်းဝင်နဲ့ပတ်သက်တဲ့ညွှန်ကြားချက်တွေကိုကြကြနဲ့နားလည်ထားဖို့လိုတယ်နားမလည်ဘဲနဲ့သူများအပြောလေးနဲ့ဇက်ဟပြီးနေလိုက်ရင်တော့ သူများအပြောနဲ့ပဲလွမ်းနေရတဲ့အတွက်တန္တရာခီးကဆုံးနိုင်မှာတော့မလားမဆုံးနိုင်တော့အဲ့ဒါတတိရှိပြီတော့နော်ကဲမိမောစီယံစိတ်တံစိတ်ကိုဆန့်ကျင်ဘက်တရားတို့မှလွတ်မြောက်စေလေအသက်ရှင်နေပါဒီမှာလဲသမထပိုင်းဝိပဿနာပိုင်းဆိုနှစ်ပိုင်းရှိတယ်သမထပိုင်းမှာပရမေဇံဖြင့်နိဗ္ဗာန်တရားတို့မှစိတ်ကိုလွတ်မြောက်စေလေဒုတိယဇံဖြင့်ဝိဇ္ဇဝိဇ္ဇရာတို့မှတတိယဇံဖြင့်ပိဋိမှသုဒ္ဓဇံဖြင့်ဒုက္ခဒုက္ခတို့မှစိတ်ကိုလွတ်မြောက်စေလေရင်းစံတို့ကိုဝင်စားလေအသက်ရှင်နေပါတဲ့ဟုတ်ဒါသင်စားတယ် ဝိပဿနာဘိုင်းတွေကထိုဇံတို့ကိုဝင်စားရထိုဇံတို့မှထားရဇာနဲ့ရှိသောစိတ်ကိုစိတ်ကိုအုံမူ၍ဇာဏတရားအလုံးကိုကုံတက်တက်တတ်သောသဘောကိုမြင်အောင်ကြည့်ဝိပဿနာရှုထိုယောဂဆိုတဲ့ပုဂ္ဂိုလ်သည်အနိစ္စနုပဒနာဖြင့်နိစ္စတင်ညာမှဒုက္ခနုပဒနာဖြင့်ဒုက္ခတင်ညာမှအနတ္တနုပဒနာဖြင့်အတ္တတင်ညာမှရင်းသောလက္ခဏာသုံးဌာတင်္ဂဝိပဿနာရှုသည်ဖြင့်သင်္ခါရတရားတို့နှင့်ညီငွေသောအခြင်းအဖြစ်ဖြစ်သောနိဗ္ဗာန်နုပဒနာဖြင့် သင်္ခါရတရားတို့နဲ့နှစ်သက်ရှင်လွန်အောင်မြောက်စွာဖြင့်တွေ့တာမေမောတတ်သောနေနန္ဒီရာဂမှသင်္ခါရတရားတို့ပြည့်ချင်းဘင်ကိုအဖန်မှန်လက္ခဏာယင်တင်္ခါရှိသည်ဖြင့်သင်္ခါရတို့၌တတ်မဲ့ခြင်းကင်းသောအချင်းရအဖြစ်ဖြစ်သောဝိဟာကနုပဒနာဖြင့်ရာဂမှသင်္ခါရတရားတို့ချုပ်ချင်းဘင်ကိုရှုသောနိရောဓနုပဒနာဖြင့်ဖြစ်ချင်းသမှုရိယမှသင်္ခါရတို့ပြည့်ချင်းဘင်ကိုလက္ခဏာယင်တင်္ခါအဖန်မှန် ရှုသည်ဖြင့်ကိလေသာတို့ကိုတရင်ကအဖြစ်ဆုံးဖယ်သောအရှင်အဖြစ်ဖြစ်သောနိဗ္ဗာန်သို့ညွတ်ကင်းဆိုင်သောအဖြစ်ပြည့်ဝင်ထသောပฏิနိဒေခာနုပဒနာဖြင့်တင်္ဂရတို့ကိုအိဋ္ဌစသည်ဖြင့်ဆွဲယူခြင်းအာဒါနမှစိတ်ကိုလွတ်မြောက်စေလျက်အသက်ရှူရင်းသို့အသက်ရှူနိုင်ခဲ့သောဆန့်ကျင်ဘက်တရားတို့မှစိတ်ကိုလွတ်မြောက်စေလျက်အသက်ရှူနေသည်မြည်ရင်းသို့အသက်ရှူနိုင်အောင်ကြင်ကြံကြုတ်ကိုပွားများအထုပ်ပါဒါက အာနာပါနတတ္တိယသရုပ်ကပဲဤတတ္တိယသရုပ်ကကိုစိတ္တနုပါဒနာ၏အစွမ်းဖြင့်ဖျားရှင်ဟောကြားထားတော်မူ၏ဟုသိရှိပါလေ။ဒါကစိတ္တနုပါဒနာ။နောက်တစ်ခုသရုပ်ထသရုပ်ကကအနိစ္စနုပါတိအတ္တသိတ္တမေတိတိခရိစသည်ဖြင့်ဟောထားပါတယ်နော်။အဲဒီတော့ဒီနေရာမှာအနိစ္စဆိုတာဘာလဲလို့မေးတော့အနိစ္စန္တိပင်ဆက်ခန္ဓာနော်။ဘုဒ္ဓဉာဏ်အထကရာမှာဖွင့်ထားပါတယ်ဒီထဲမှာတော့အထက်မထားဘူး။အဲဒီတော့အထကရာများနဲ့ညီနော်။ နေဆာဆိုတာကဘာကိုပြောတာလဲခန္ဓာ၅ပါးပဲအဲခန္ဓာ၅ပါးဆိုတော့ဘုရားရှင်ဟိုဘက်ကအာနာပါနဘိုင်းမှာဟောခဲ့တဲ့ဣတိအိဇတံဝကာယကာယ ानु ပတိဝိရတိစသဖြင့်ဟောခဲ့တဲ့ရူပကာယနာမကာယပဲနော်ဒီတော့ခန္ဓာ၅ပါးကိုပထမသိရမယ်ပြီးတော့အကြောင်းတရားတွေဟုတ်တယ်မှာဆိုသိရမယ်အကြောင်းတရားတွေထင်ရှားဖြစ်လို့အကျိုးခန္ဓာ၅ပါးထင်ရှားဖြစ်တာသိရမယ်အကြောင်းတရားတွေခြုံငင်းလို့အကျိုးခန္ဓာ၅ပါးခြုံငင်းတယ်လည်းသိရမယ်ပြီးတော့ဒီခန္ဓာ၅ပါးတို့ရဲ့ဖြစ်မှုပြမှုကိုလည်းသိရမယ်အဲဒီဖြစ်မှုပြမှုသိတဲ့အပိုင်းမှာ ပြစ်မှုပြစ်မှုကိုကြည့်ပြီးတော့အနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးဌာန်တစ်လက်စီတင်ပြီးတော့ဝိပဿနာရှုရရှုမိတဲ့အချိန်ကကြတော့မှနောက်တစ်ဆင့်ကတော့အဲ့သင်္ခါရတရားရဲ့အပြစ်သက်သက်ကိုအာယုံယူပြီးတော့အနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးဌာန်တစ်လက်စီတင်ပြီးတော့ဆက်ပြီးဝိပဿနာရှုရပါတယ်အဲ့လိုရှုလိုက်နိုင်ခဲ့မယ်ဆိုရင်တော့ဘာဖြစ်လဲသရဇာစဉ်ကအရိယာမဉ္ဇဉ်ဘုံညာနဲ့အစဉ်စဉ်ပေါ်လာပြီးတော့အရတ္တဖို့အထိစိုက်ပါမယ် အဲ့ဒီလိုအရတ္တကိုဆိုက်တဲ့အထိကျင့်စဉ်အရာရာတွေကိုလက်တွေ့ကျင့်ပြီးတော့အသက်ရှူနေပါတဲ့ဘယ်တော့ဒီကကြီးတွေအဲ့ဒီနည်းနဲ့အသက်ရှူနိုင်ကြပါမှာရှူနိုင်ရင်တော့ဒီကကြီးတွေသံဃာကလွတ်မြောက်မယ်မရှူနိုင်ဘူးဆိုရင်တော့မလွတ်ပါဘူးဟုတ်တယ်မလားကဲဒီညဒီညမှာပဲရလိုက်ကြစို့ và di tiếng hào